ယနေ့19ရက်12လ2020ခုနှစ် Quantum Buddhist USA မှာကြီးမှုပြီးတော့ကျင်းပကြတဲ့ဓမ္မသဘင်ပွဲမှာယနေ့ဦးဇင်းတို့ဒကာဒကမာအပေါင်းသူတော်ကောင်းတွေရဲ့ဘဝမှာကျင့်စဉ်နဲ့ဘဝတုဒ္ဒဖြစ်ဖွယ်များရရှိပါစေခြင်းအကျိုးငါဦးဇင်းဒီနေ့ရွေးချယ်ထားတဲ့တရားတုတ်တန်တစ်ခုက ခေမာထေရီဘဝနှင့်ဓမ္မာခေမာထေရီဘဝနှင့်ဓမ္မရသော်ဖျားသာသနာတော်မှာဘိက္ခုနီမတွေထဲမှာပညာအရာမှာအများဆုံးအသာဆုံးဖြစ်တဲ့ထေရီမာကြီးအကြောင်း အရှင်သာရိပုတ္တရာနဲ့ဓာန်တူထားပြီးတော့ဗျာဒိတ်ပေးခံရခဲ့တဲ့ခေမာထေရီဦးဇင်ကတရားဟောတဲ့အခါမှာဦးဇင်တို့တရားတော်မတွေဇတ်တော်လဲပါမယ်ဦးဇင်ကအထူးအားဖြင့်ကျင့်စဉ်ပိုင်းတွေကိုဦးဇင်ကဦးစားပေးပြီးတော့နောက်ပိုင်းမှာပြောမှာပါနော်အဲ့ဒါကြောင့်မို့တရားနာတယ်ဆိုပေမဲ့ဦးဇင်နဲ့ တရားနာခြင်းကကျင့်စဉ်နဲ့ဥစဉ်ကသွားမှာပါဒီဇတ်တော်တွေနာယုံတက်တက်ကတော့ဆရာတော်ဘုရားကြီးတွေဟောထတာခလုတ်တစ်ချက်နှိပ်လိုက်ရင်တန့်ရတာပဲဟုတ်တယ်မဟုတ်လားဥစဉ်တို့တဲ့တောင်စုံသေးဆရာတော်ကြီးတွေအထာကထာတွေတီကာတွေအဖွင့်တွေအကုန်ကြည့်ပြီးတော့မှဆရာတော်ဥနန္ဒမာလာဆရာတော်ဘုရားကြီးတို့တီတကူဆရာတော်ဘုရားကြီးတို့နော်မျိုးစုံဆရာတော်ဘုရားကြီးတွေမြောက်များစွာဟောထတာဥစဉ်တို့တဲ့ကိုအများကြီးစုံစုံလင်းလင်းပြောထားတာတွေရှိပါတယ် ဒါပေမဲ့ဦးစင်းကတော့ဦးစင်းအာတန်တဲ့ဝိပဿနာဘက်ကိုဦးစင်းကယူပြီးပြောတော့အကြောင်းမို့ဒီနေ့အချိန်ကိုလည်းနည်းနည်းလေးဦးစင်းတို့ယူမယ်ဘာကြောင့်လဲဆိုတော့ဦးစင်းကကျင့်စဉ်ကိုတခါတည်းလက်တွေ့ကျင့်ရင်းကျင့်ရင်းနဲ့ထေရီမာကြီးကျင့်စဉ်လေးနဲ့ကိုကတခါတည်းလက်တွေ့ကျင့်သွားတဲ့ကျင့်စဉ်ကိုဦးစင်းကပိုနှစ်သက်တယ်ဘာလို့လဲဆိုတော့ဦးစင်းတို့မြတ်စွာဘုရားလက်ထက်တော်အခါမှာတရားတူတူဟောတာကြီးလည်းရှိတယ် ခါတလေမှာဆိုမြတ်စွာဘုရားညာလုံးပေါက်တရားတွေပေးတာညာလုံးပေါက်ပေးတာညာလုံးပေါက်တခါတည်းတရားတွေဟောပြီးပေးတာတွေတွေ့ရတယ်နောက်တိရိလင်္ကာခေတ်မှာအဲ့ဒီမှာဆိုလို့ရှိရင်ဆရာတော်ဘုရားတွေကညာလုံးပေါက်တရားပေးတာပဲတခါများဆိုရင်အခုလို့အေးစေသေးဘယ်ထိုင်တရားနာလိမ့်မလဲအခုတရားတော်ကတွေဘလောက်ကံကောင်းလဲเนาะခက်ကနိပညာတွေကလည်းတိုးတက် အခုကဘာရရကနေကိုယ့်အိမ်ထဲကိုအေးချမ်းချမ်းလေးထိုင်တရားနာလို့ရတေဟိုခင်မှာဩတော်ကြီးထဲမှာသွားတရားနာကြတရားနာကြတော့အမျိုးသမီးတယောက်ကတရားလဲနာခြင်းကလေးကလဲပါကဲကလေးလေးအသာလေးချော့ပြီးတော့တစ်ပင်ခြေရင်းကနေတရားနာကိုကမထေမြတ်ကြီးကလဲတရားတွေပေးလိုက်တာ ဘယ်တရားဟောယုံတက်တဲ့ညာလုံးပေါက်ကြီးဘယ်သူဟောနိုင်လိမ့်မလဲကျင့်ခိုင်းလိုက်ဟောလိုက်ကျင့်လိုက်ဟောလိုက်သူအဲ့လိုသွားကြတာတစ်ဖက်ကအကျင့်တရားတွေကျင့်ပြောလိုက်လိုက်ကျင့်လိုက်အဲ့ဒီမှာတစ်ခါပြန်ပြီးဆက်ဟောပေးလိုက်ဒီလိုနဲ့သူတို့ကညာလုံးပေါက်တွေသွားတာကိုသွားရင်းနဲ့ကလေးကိုအဲ့ဒီမှာမွေကဝင်ကြိုက်လိုက်ရောကြိုက်လိုက်တဲ့အခါကျတော့အဲ့ဒီမှာ ကလေးကဝေကြိုက်လိုက်ပြီဆိုတော့မအေးရသိတယ်ငါအော်လိုက်ရင်တရားပွဲကြီးပြတ်သွားလိမ့်မယ်သာသမီဆိုတာငါတို့ဘဝတိုင်းလည်းရခဲ့တာပါပဲဒီဓမ္မကိုဒီလိုကြားနာခွင့်ရဖို့ကျင့်ဖို့ဆိုတာတကယ်မလွယ်ဘူးအဲ့တော့ကဲငါသားလေးကိုငါဖက်ပဲထားတော့မယ်ဆိုပြီးတော့တခွန်းမှမပြောရင်သူ့သားလေးဖက်ပြီးပွေ့ပြီးတော့ တရားနာရင်လည်းပဲနေတာမနဲ့မိုးလင်းတော့ကလေးကသေသွားပြီအဲ့ဒီမှာဘေးကဘာဖြစ်လို့မပြောရလဲညထအော်လိုက်ရင်တရားပွဲကြီးအကုန်လန့်ဖြန်ပြီးပြက်ကုန်မှာဆိုလို့မနဲ့မိုးလင်းကြမှာကျန်တဲ့လူတွေကလည်းသိကြတယ်နော်ဒါကြောင့်မို့ဦးဇင်းတို့လည်းအခုဒါတက်တက်တရားနာယုံမဟုတ်ပါဘူးတက်တက်နာယုံကတော့ဦးဇင်းတို့ထက်ဟောနိုင်ပြောနိုင်နဲ့ဆရာတော်ဖျားဒီမြောင်များစွာရှိပါတယ်ဒါကြိုက်တဲ့အချိန်အခု ကိုယ့်အကိုနာလို့လည်းရတယ်အခုပြောသလိုအင်တာနက်ခေတ်ကြီးမှာအခုကြိုက်တဲ့ဆရာတော်တွေတရားဒီခေမာထေရီတရားဆိုလဲဆရာတော်တွေမြောက်များစွာ ဟောထားတာတွေလည်းရှိတာပါပဲเนาะအဲ့တော့ဒါကြိုက်တဲ့ချိန်နာလို့ရပါဥစဉ်သွားမဲ့ဝေးကတော့တခါတကမတို့ဥစဉ်ကအခုကျင့်ရင်လေးနဲ့ဇတ်တော်လေးတွေလည်းပါမယ်ဒီတဲ့ဘုသူတဖြစ်ပွဲလေးတွေကိုဘဝအတွက်အတုယူစရာလေးတွေလည်းထည့်သွားမယ်ပြီးရင် ကျင့်စဉ်ပိုင်းကိုဥစဉ်ဦးစားပေးပြီးတော့ဒီတရားကိုဟောကြားပေးပါမယ်။ဒါကြောင့်မို့ခေမာထေရီဘဝနှင့်ဓမ္မာဆိုပြီးတော့ဥစဉ်ရွေးချယ်ထားပါခေမာထေရီဆိုတာဥစဉ်တို့မြတ်စွာဘုရားပွင့်တော်မူတဲ့အချိန်မှာတော့ဗိမ္ဗိတာရမင်းကြီးရဲ့မိဖုရားခေါင်ကြီးခေမာထေရီကဟောတာကလ ပြည်ကအဲ့ဒီမှာရှင်ဘုရင်ကြီးရဲ့သမီးတော်သမုဒိမင်းကြီးရဲ့သမီးတော်သူ့ကိုမွေးဖွားတဲ့အချိန်မှာ တိုင်းပြည်တွေအေးချမ်းပြီးသွားလို့တနည်းပြောရင်လည်းသူ့မျက်နှာလေးမြင်ရရင်အေးချမ်းလို့ခေမာနာမည်လေးပေးလိုက်တာဘုံကံပါရမီအမတန်အားကြီးခဲ့တဲ့အမျိုးသမီးဖြစ်တော့ သူ့မျက်နှာမြင်ရတာကိုကစိတ်ချမ်းသာကြတယ်သူ့ကိုကြည့်နေရတာကိုကအေးချမ်းတာနော်တယောက်နဲ့တယောက်လှတာတော့မတူဘူးနော်တချို့တလေကရုပ်ရည်အစင်လှတယ်ဒါပေမဲ့မန်ယုတ်မာနာယုတ်ဒေါသယုတ်နော်အဲ့ဒီမှာယုတ်တွေကမျက်နှာပေါ်မှာ သူ့ရဲ့မန်နေရှိရင်ရှိတဲ့အတိုင်းသွားပေါ်တာသူ့ရဲ့ စိတ်အတိုင်းသွားပေါ်တာဟောမေတ္တာအားတွေပညာအားတွေကြီးခဲ့တဲ့ပုံကိုယ်တွေဆိုတော့ကြီးလင်းပြီးမျက်နှာကြည့်ရတာကိုကြည့်လို့မဝဘူးမျက်နှာကြည့်ရတာကိုနော်ကြည့်လို့မဝဘူးအဲ့ဒါဘာကြောင့်လဲဆိုတော့သူတို့ရဲ့စိတ်တွေကကြည်လင်းနေလို့အတွင်းစိတ်ကကြည်လင်တဲ့အခါကျတော့အပြင်ကရုပ်တွေပါလားကြည်လင်တာဦးဇင်းတို့ဒီနှလုံးဘူးအိမ်ထဲမှာတွေးနော်အဲ့နှလုံးဘူးအိမ်ထဲမှာ သွေးလက်တဆွမ်းမြရှိတဲ့အဲ့ဒီသွေးအဲ့ဒီသွေးပြင်အဲ့ဒီသွေးပြင်မှာတချို့သောစိတ်တွေတည်တယ်လို့ဝိသုဒ္ဓိမကတော့အဲ့လိုဖွင့်တာပေါ့နော်ဥမာစက္ကုဝိညာဉ်စိတ်ဆိုမျက်စိတို့နားတို့မှာစက္ကုဝိညာဉ်သောတာဝိညာဉ်အဲ့လိုဖြစ်တယ်ဒီမှာမနောဝိညာဉ်နေအေအဲ့ဒီဟာတွေကြတော့ဒီနှလုံးသွေးအိမ်ဘက်မှာသွားပြီးတော့ तू ကတည်တယ်လို့ဒါဝိသုဒ္ဓိမကအဲ့လိုဖွင့်တာအဲ့နေရာဖွင့်တဲ့အခါကျတော့ဦးစင်းတို့ရဲ့လူတွေရဲ့သွေးတွေကပြောင်းတယ် အဲ့ဒီမှာဒေါသအာကြီးတဲ့ပုံကိုဆိုတွေးတွေကညိုပုတ်လာသူ့ရဲ့ဒေါသလက္ခဏာကြောင့်အဲ့မျက်နှာတွေကစသူကဒါကြောင့်မို့ဒေါသဖြစ်လိုက်ပြီးသူမျက်နှာကြီးတွေညိုလာနှလုံးသွေးကဖြန့်တက်သွားတရားအထုတ်တဲ့ပုံကိုယ်တွေအဲ့ဒီပုံကိုယ်တွေသွေးကြကြီးနေတာနော်ဒါကြောင့်မို့အမျိုးအစားအများကြီးခွဲထားတာပေါ့နော်ဒေါသကြီးတဲ့ပုံကိုယ်ရဲ့သွေးအယောင်နော်ညိုပုတ်ပုတ်အယောင်ရှိတယ် ပဲနောက်စေးအယောင်ရှိတယ်ယာကအာကြီးရင်ဘလို့အယောင်ဆိုတော့အကုန်တော့ခွဲထားပါဒီနာတော့မပြောတော့ပါဘူးเนาะအဲ့လိုတွေသူကအယောင်တွေခွဲထားတယ်အယောင်တွေပြောင်းသွားလို့ဒီစိတ်တစယုတ်နဲ့ကမ္မစယုတ်တွေပေါင်းဆက်ပြီးတော့မှအဲ့ဒီသွေးတွေလဲပတ်ယာကနေမှစိတ်တစယုတ်တွေနဲ့ပေါင်းဆက်ပြီးတော့မှခန္ဓာကြီးကပြန့်ပြန့်ပြန့်ပြန်သွားတဲ့ခါကျတော့ကြောင့်မို့မေတ္တာတွေနာနာပို့တဲ့ပုံကိုယ်တွေရဲ့မျက်နှာတွေကကြည်လင်းလာတယ်ဦးစင်းတခါဆိုတတ်တတ်လွတ်စားပြီးတော့10ရက် နေကုန်မေတ္တာကမ္မထမ်းကြီးပဲလောက်တာသွားလဲမေတ္တာစားလဲမေတ္တာအဲ့တုန်းကအိန္ဒိယနေပြီးတော့ပညာသင်ရင်းနဲ့မြန်မာပြည်ပြန်ရောက်ပြန်ရောက်တော့တောရတခုမှငါအားနေတော့လေငါဒိဋ္ဌံသွားဝင်ပါဦးမယ်ဆိုပြီးတော့အဲ့နဲ့အဲ့တုန်းကဟိုတတ်တတ်လို့အဲ့လိုပဲစားပြီးတော့မေတ္တာကမ္မထံဒိဋ္ဌံဝင်တာအဲ့ဒီဒိဋ္ဌံဝင် ပြီးတော့ထွက်လာတော့တွေးသမျှလူကပြောတော့အရှင်ဘုရားမျက်နှာကြည်လိုက်တာအရှင်ဘုရားမျက်နှာကြည်လိုက်တာ ਨੇ ဘာလို့၁၀ရက်လုံးလုံး မေတ္တာရဲ့စွမ်းအားတွေကိုလှုပ်ထားလို့မျက်နာတွေကမြင်ရတဲ့လူမြင်တခြားလူကမြင်လာတဲ့ကိုမျက်နာကြီးလာတာကြောင့်မို့အခုလဲခေမာတို့ကပွေးကြတဲ့ဆိုတာသူတို့ရဲ့အတိတ်ပါရမီအားကောင်းခဲ့တဲ့ပုံကိုယ်ငွေလာကြတဲ့သူတို့ရဲ့မျက်နာလေးမြင်ရတာနဲ့ကိုချစ်ခင်သဘောလေးနော်အဲ့ဒါမျိုးလေးဖြစ်တယ်အရွယ်ရောက်တဲ့အင်မတန်လှပချောမောတဲ့အမျိုးသမီးတယောက် ဖြစ်ပြီးတော့အဲ့ဒီမှာအခုဗိမိတာရာမင်းသားနဲ့ ဒါလက်ထထိမ်းများပြီးတော့မိဘရဲ့ခေါင်းကြီးဖြစ်တယ်သူ့ရဲ့အတိတ်ဘဝကို ပြန်ပြောင်းပြီးတော့ကြည့်တော့လွန်ခဲ့တဲ့ကဘာတသိန်းအထက်မှာဗဒုမௌတရမြတ်စွာဘုရားရှင်ပွင့်တယ်တဲ့ကဘာတသိန်းထက်မှာဗဒုမௌတရမြတ်စွာဘုရားရှင်ပွင့်တဲ့အချိန်မှာခေမာထေရီအလောင်းကတထေသမီးအမေရေအဖေတွေကို တောင်းပန်တယ် အမေတို့အဖေတို့သမီးကိုရသော်ဖျားနဲ့တန်ဃာတော်အရှင်မြတ်တွေခုနှစ်ရက်လုံးလုံးဆုံးကပ်ခွင့်ပေးပါသူ့ရဲ့အမေတွေအဖေတွေဝမ်းသာလိုက်တာသမီးရဲ့ကောင်းတာဗောသမီးလောက်ပါအမေဖေတွေကအဲ့ဒါနဲ့ခွင့်ပြုလိုက်တော့မြတ်စွာဘုရားနဲ့တန်ဃာတော်ဘိက္ခုနီတွေအကုန်ပင့်ပြီးတော့ တခါတည်းခုနှစ်ရက်လုံးလုံးဆွန့်နေလှူဒန်းတာရသော်ဘုရားရဲ့သူ့ရဲ့အတိတ်ဆူတောင်းမဲ့ဆန္ဒကို သိတော့ဘုရားရှင်ကိုတော်မြတ်ကပညာအရာမှာဧတရက်ရတဲ့ဘိက္ခုနီမသူဇာတာဆိုတဲ့ဘိက္ခုနီမကိုတရားဟောခိုင်းပြီးတော့ဗျာဒိတ်ပေးတာဝမ်းသာလိုက်တာ အမျိုးသမီးတယောက်အနေနဲ့ဒီလိုအမျက်ဆုံးဆူကြီး ယဟန်တော်တွေနဲ့တရန်းနဲ့ level ထားပြီးတော့အိုးပညာရဣတရေရတဲ့မထေကြီးတွေနဲ့ level ထားပြီးတော့အမျိုးသမီးတယောက်ကိုဖခင်ကဒီလို level ပေးပါလားဟောအဲ့ဒီမှာတင် ကောင်းမှုပြုလဲပေးရောမြတ်စွာဘုရားအရှင်ဘုရားရဲ့တပည့်မှပညာအရာဣတရေရတဲ့မထေမကဲ့သို့တပည့်တော်လည်းဖြစ်ရပါလို့ဤဖခင်ဆိုပြီးတော့ ကောင်းမှုခုနှစ်ရက်လုံးပြုပြီးမှဆူတောင်းလိုက်တာခုနှစ်ရက်လုံးပြုပြီးတော့အဲ့ဒီဆူတောင်းတော့မြတ်စွာဘုရားဗျာဒိတ်နဲ့တော့ပေးဖို့ရာအတွက်လှမ်းကြည့်ဖြစ်နိုင်မဖြစ်နိုင်လှမ်းကြည့်လိုက်တာဟောကြည့်လိုက်တဲ့အခါရောက်တော့တွေ့ပြီနောင်တသိင်ချေထက်မှာပွင့်တော်မူမဲ့ဂေါတမဗုဒ္ဓဆိုတဲ့ဘုရားရှင် အဲ့ဒီဗုဒ္ဓဘုရားရှင်ရဲ့လက်ထိုက်မှာချစ်သမီးနေ့ရဲ့ယနေ့ကုစုပြုတ်ပြီးတော့တောင်းတဲ့စူကြီးပြည့်လိုက်မယ်ဖြတ်တန်းရမှာကဘာတသိန်းနော်ဖြတ်တန်းရမှာကဘာတသိန်းမနှက်ဖန်လို့ကိုထင်တာတဲ့သူစိတ်ထဲမှာဝမ်းနေတာတာအမျိုးသမီးတယောက်အနေနဲ့ဖရားရဲ့ သာသနာတော်တွင်မှာဒီလိုအမျက်ဆုံးဧတရက်ကြီးထားတဲ့ဟာမျိုးကြီးငါရမယ်ရမယ်ရမယ်ဆိုတဲ့အဲ့ဒီစိတ်ကြီးကကိန်းပြီးတော့တသက်လုံးဟောဖះရှင်ကိုတော်မြတ်ကြီးကိုကုစုကောင်းမှုတွေပြုလုပ်ခဲ့တယ်အဲ့ဒီဘဝပါနော်ကုစုကောင်းမှုတွေအဲ့လိုပြုပြီးတော့တခါအဲ့ဒီဘဝကနေသေ နတ်ပြည်တွေလူပြည်တွေအကြိမ်ကြိမ်စုံလိုက်ဆန်လိုက်စုံလိုက်ဆန်လိုက်နဲ့ဖြစ်ပြီးတော့လွန်ခဲ့တဲ့60နဲ့တကဘာထက်မှာဝိပတ္တိဆိုတဲ့မြတ်စွာဘုရားတခါပွင့်တော်မူတယ်အဲ့ဒီပွင့်တော်မူတော့လေကံကောင်းလိုက်တာနော်ဝိပတ္တိဘုရား ပွင့်တော်မူတဲ့အချိန်မှာဟောသွားပြီးတော့လူလာဖြစ်ပြန် ဒီလိုပဲတထေသမီးပြန်လာဖြစ်ပြီးတော့မြတ်စွာဘုရားအကြောင်းမှာသွားပြီးတော့ဘိက္ခုနီမှာဝတ်တာဘိက္ခုနီမှာဝတ်ပြီးတော့သူကပညာအရာဣတရက်ရမဲ့ပုဂ္ဂိုလ်ပညာဉာဏ်ကြီးတဲ့ပုဂ္ဂိုလ်ဆိုတော့ပရိစ္ဆသမုပ္ပတ်တစ္ဆာ၄ပါးနဲ့ပတ်သက်လို့တရားတော်တွေကိုနက်နက်နန်းနက်ခက်ခက်ခဲခဲတွေကိုဟောတတ်တဲ့နေရာမှာ တော်တော်ကိုချေကျူရလောက်ဒီဟောနိုင်တဲ့ဓမ္မဂတိကဖြစ်တာအမျိုးသမီးဓမ္မဂတိကနော်အမျိုးသမီးဓမ္မဂတိကဖြစ်ပြီးတော့ပရိစ္ဆသမုပ္ပတ်တွေကိုလူတွေနားလည်အောင်ဟောနိုင်တယ်သစ္စာလေးပါးတရားတွေကိုဟောတဲ့နေရာမှာလဲရဲရဲရင်းရင်းကိုဟောနိုင်တယ်အဲ့ဒါနှစ်ပေါင်းတထောင်အဲ့ဒီမှာ ိက္ခုနီမဘဝနဲ့ဓမ္မဂရိကဘဝနဲ့တရားတော်တွေကျင့်တရားတော်တွေဟောအဲ့ဒီဘဝနဲ့သေပြီးတော့သွားတော့တုတိတာနတ်ဘုံသွားအဲ့ဒီကနေရောက်တဲ့ဘဝတိုင်းဘဝတိုင်းမှာသူဟာအိမ်အောင်ကြပြီမဲ့အမျိုးသားတွေက သူ့ကို မထင်မဲ့မြင်ဘယ်တော့မှ လုံယုံထုံးတယ်မရှိဘူးရောက်တဲ့ဘဝတိုင်းဘဝတိုင်းမှာ အဲ့ဒါဘာကြောင့်လဲဆိုတော့အဲ့ဒီတရားရဲ့စွမ်းအားပါသူကျင့်ခဲ့တဲ့တရားရဲ့စွမ်းအားအားကြီးတော့ကိုယ့်ရဲ့အိမ်တော်ဘက်ယောက်ျားတွေကဘယ်တော့မှ အထင်သေးအမြင်သေးနဲ့အနှိမ်မခံရဘူးတဲ့ကဲဦးဇင်းတို့ဓမ္မကြီးတွေကိုဟာကို သုံးသားတခါကြီးကပြောပြဆိုမြတကြက်ကြက်ရံဖြစ်ရတယ်ဆိုရင်တော့ငါတရားနဲခဲ့လို့ဒါမှတ်ပြီတော့เนาะ တရားနဲ့ခဲ့လို့ဒါမှတ်ပြီးတော့နော်တရားနဲ့ခဲ့ရင်တော့နော်ဟိုဟာဦးသေးဟိုပါအိန္ဒိယဒကာကြီးအခုဆုံးတော့မဆုံးသေးပါဘူးအသက်60ကျော်ဒကာကြီးနေကောင်းလားမှန်ပါဒီနေ့ဒကာမကြီးနဲ့ရံမဖြစ်ရသေးတော့နေကောင်းပါလေဖရားတဲ့ဟောဘဲနဲ့အသက်80ကျော်ဒီရံဖြစ်ရတော့လားလို့ဦးသေးကနောက်ရတယ်သူနော်ဘဝမှာလင်းနဲ့မရဆိုပြီးမဲ့လေတခါတလေကြတော့လဲရှိတတ်တာဟိုနော်အတူတူနေရတာဆိုတော့အဲ့တော့ဒီခေမာဆိုတဲ့ အမျိုးသမီးကြတော့ရောက်တဲ့ဘဝတွေမှာသူ့ရဲ့လင်စားတွေကဘယ်တော့မှ သူ့ဘော်ကိုနှိမ့်ဆက်ကလူမရှိဘူးတဲ့ရိုင်းရိုင်းဆိုင်ဆိုင်ဆက်ဆံတာမရှိဘူးဘာကြောင့်လဲဆိုတော့အဲ့ဒီဘိက္ခုနီမဘဝနဲ့တရားတွေကျင့်တရားတွေဟောလိုက်တဲ့အဲ့ဒီရဲ့ကောင်းမှုအကျိုးကြီးနောက်တစ်ခုကသူလိုအင်ဆန္ဒတွေဟာအဲ့ဒီဓမ္မရဲ့စွမ်းအားကြောင့်လိုတိုင်းလိုတိုင်းမှာတာတိုင်းပြည်တယ် အချွေရန်အသင်ပင်းနေရလဲပဲသူပြောပြောသမျှအကုန်လုံးကို လိုက်နာတယ်ဒီဓမ္မတွေကိုသူကျင့်ခဲ့တဲ့စွန့်ရည်ကြောင့်နော်အဲ့လိုကိုလိုက်နာတယ်တဲ့အဲ့ဒီကနေပြီးတော့တခါ60တကဘာထက်မှာဝိပဿနာဖျားအဲ့ဒီမှာဘိက္ခုနီမှာဖြစ်တယ်အဲ့ဒီကနေပြီးဦးဇင်းတော်ဒီကဘာမှာကကုတံဖျားပွင့်တယ်ကောနာကုံဖျားပွင့်တယ်အဲ့ဒီကောနာကုံဖျားလက်ထက်မှာတခါ တထေးသမီးပြန်ဖြစ်ပြန်ရောအဲ့ဒီဘဝမှာကြတော့တထေးသမီးဖြစ်တယ်သူရဲ့နောက်ဒနင်းစာကြီးပုံနေမှာသူ့ယောက်ျားကပုံနာကိုးကွယ်ဆိုတော့သူကဗုဒ္ဓကိုးကွယ်တာအဲ့ဒီမှာယောက်ျားကဒီနေ့တော့ပုံနာတွေပင့်ဖိတ်ပြီးသမင်းကျွေးမှာမို့ နမောတတ္တတော့မရွတ်ပါနဲ့ဖះတော့မကြော့ပါနဲ့ပြောထတာကိုအဲ့ဒီမှာအိုးကြကွဲတော့နမောတတ္တထရွတ်လို့ပုံနာတွေအကုန်ထပြန်လို့စိတ်ဆိုးပြီးတော့သူ့ယောက်ျားဓာတ်နဲ့ခုတ်တတ်မယ်လို့တာဒါလောက်ငါတောင်းပန်ထားတဲ့တန်းနဲ့ငါလူကြားသူကြားအဆက်ခွဲရမလားဆိုပြီးတော့အဲ့ဒီအမျိုးသမီးတတ်ချင်တတ်တဲ့သူဖះပဲကြည်ကြိုတယ်ဆိုပြီးတော့သူကအရိယာပုဂ္ဂိုလ်ကိုအဲ့ဒီ ဒနင်စာကြီးဆိုတဲ့အမျိုးသမီးနောက်ပြီးတော့သူမေတာဆိုတဲ့အမျိုးသမီးရဲ့သူ့ရဲ့၃ယောက်ပေါင်းပြီးတော့တန်ဃာတော်များသတင်းသုံးဖို့ကြောင်းကြီးဆောက်လှူတယ်သူတို့၃ယောက်ပေါင်းပြီးတော့နော်အဲ့ဒါကကကုတ္တံဖရာလက်ထက်မှာကြောင်းတကာကြောင်းအမဘဝနဲ့ကကုတ္တံဖရာလက်ထက်မှာအဲ့ဒါနှစ်ပေါင်းသူတို့ပေါင်းနဲ့ချီပြီးတော့ကကုတ္တံပွင့်တော်မူတော့နှစ်ပေါင်း၃000 နော်အဲ့နှစ်ပေါင်း3000လောက်အတွင်းမှာကုစုကောင်းမှုတွေပြုတ်သွားပြီးတော့နေခဲ့တာအဲ့ဒီကနေပြီးတော့ကတ္တပဖရာရှင်ပွင့်တယ်လူပြည်နတ်ပြည်တွေပဲဒါလိုလဲနေတာပဲရောက်တဲ့ဘဝမှာတခါတည်းလူမင်းနတ်မင်းအဲ့တထဲတွေတကြွယ်တွေအကြီးကျယ်တွေပဲဖြစ်တာမိဘရခေါင်ဘဝတွေစကြဝဠာမင်းဘဝတွေကလည်းအကျဉ်းကြီး နတ်ပြည်တွေတက်တဲ့တဘုံပြီးတဘုံတက်တဲ့အချိန်တွေမှာလဲနတ်မိဘုရားကြီးတွေအကြိမ်ကြိမ်ဖြစ်တာပဲသူ့ရဲ့ကောင်းမှုတွေအာအရန်အာကောင်းတာအဲ့တော့ကတ္တဗမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးပွင့်တဲ့အချိန်ကျတော့ဗာရာဏသီကာတိတိုင်းဗာရာဏသီမြို့မှာအဲ့တုန်းကလည်းဗာရာဏသီပဲဗာရာဏသီကဒါပေမဲ့အခုဒီဘက်ကဗာရာဏသီဟုတ်မှာမဟုတ်ဘူးဟိုးအရင်ခက်ကဂင်းကာမြေကြီးဟိုးအရှိဘက်ဦးဇင်တစ်ခေါက်အဲ့ဒီမှာ သွားပြီးတော့အဲ့ဒီကနန်းတော်ကြီးသွားကြည့်ဘူးတဲ့ရှေးခေတ်ကသူတို့ရှင်ဘရင်တွေအဆက်ဆက်စရင်တွေနဲ့ရေးထိုးထားတဲ့နန်းတော်ကြီးအဲ့ဒီနန်းတော်ကြီးကဂင်းကမြေကြီးနဲ့ကပ်ရဲ့အဲ့ဒါဂင်းကမြေရဲ့အရှိတ်ဘက်ခြမ်းမှာရှိတယ်အဲ့ဒီနန်းတော်ကြီးကဦးဇင်းကဗာရာဏသီမှာ၃နှစ်လောက်သတင်းသုံးခဲ့သေးတယ်အဲ့ဒီတော့ကအဲ့ဘက်ကမြို့ဟောင်းကြီးဘက်ကိုသွားတော့မှအဲ့ကြမှာတွေ့တာအဲ့တော့မြို့ကအနောက်ဘက်ခြမ်းအနောက်ကြမှာသူတို့ တဖြည်းဖြည်းနဲ့ရွှေ့တယ်ထင်တယ်အရင်တော့ကရှစ်ခက်ကနန်းဆိုင်တာတွေအဲ့ဒီအရှိတ်ဘက်ချမ်းမှာအဲ့တော့အဲ့ဒီခက်ကလည်းဗာရာဏသီပဲနော်အဲ့ဒီဗာရာဏသီမြို့အဲ့ဒီဗာရာဏသီမြို့မှာကိကီမင်းကြီးဆိုတာရှိတယ်အဲ့ဒီကိကီမင်းကြီးကသမီးတော်9ယောက်ရှိတယ်သမီးတော်9ယောက်မှာအကြီးဆုံးသမီးတော်တမဏီဆိုတာအခု ခေမာထေရီရဲ့အလောင်းပဲအဲ့ဒီသမီးတော်9ယောက်ပါရမီရှင်တွေကြီးပဲနောက်တစ်ယောက်ကဘဇုအလောင်းလဲဆိုအဲ့သမီးတော်9ယောက်ထဲကအုပ်ပလုံထေရီတကောရာမှာအဘိညာဉ်ရတဲ့ရှင်မောက်ကလန်တို့နဲ့ဓာတ်ထုထားပြီးတော့တကောရာမှာအဘိညာဉ်ပေးခံရတဲ့အုပ်ပလုံထေရီရဲ့နောက်ပြီးတော့ဦးဇနုဘရာစာကြီး ဒါတော့အကုန်သိပါတယ်ကလေးဆုံးလင်းမွေကြိုက်အဖေမေတွေဟိုမှာလေမုံတိုင်းတွေကြသေးတားလည်းသေးလင်းကလည်းဆုံးအဖေမေတွေလည်းသေပြီးတော့အယူမဘဝရောက်သွားတာဘလောက်များဝမ်းနည်းစရာကောင်းလဲအဲ့ဒါအေတတက်ရမပုတ်ကိုကြီးတွေနော်ဘဝတန်တရာကျင်လည်ရတဲ့အခါမှာကြောက်စရာကောင်းတာတန်ဝေကရဖို့ပါနော် ဒီလိုပါရမီတွေဖြည့်ခဲ့တဲ့ပုံကိုကြီးတွေဒါဦးဇင်းတို့ဖရာလက်ထက်ကျတော့အယူတစ်ပိုင်းဖြစ်သွားသေးတာအဲ့ဒီတုန်းကအခုဗราစာကြီးရဲ့ဥပလုံအလောင်းရဲ့နော်ကုံတလကေတာဆိုရှိသေးတယ်တထဲသမီးတခေါ်သွားကြိုက်လို့တခေါ်ကဟိုမှာတောက်တန်ထုတ်ပြီးတတ်ခံရမယ်တခေါ်တတ်ခံရမယ်တခေါ်ကိုမြင်ပြီးတော့တခါတည်း အဲ့တခိုးမှမရရင်တရားပါလိမ့်မယ်ဆိုပြီးလှုပ်လို့နောက်ဆုံးသူ့ဖေကကဲတလောက်မိုက်တဲ့သမီးကဲကဲကဲအဲ့ဒါအဲ့မှာငွေတစိုးလက်ဆောင်ပေးပြီးတော့အဲ့ဒီတတ်မဲ့လူတွေလက်ထဲကနေမှအဲ့ဒီတခိုးကို သမီးနဲ့လက်ထပ်ပေးလိုက်တာတခိုးကလည်းသမီးနဲ့လက်ထပ်ပြီးတထဲသမီးယူပြီးလာပြီးဒီလောက်ချမ်းသာတဲ့တခိုးစိတ်ကမပြောက်တော့ဘာလို့လဲဆိုတော့နင်းနဲ့ရွှေတွေငွေတွေအပြည့်ဝုတ်ခဲတဲ့ငါတို့တောင်ပေါ်သွားမယ်တဲ့ တောင်ပေါ်ရောက်တဲ့အခါကျတော့အဲ့မှာနေကဲငါနင့်တခြားကြောင်ခေါ်လာတာမဟုတ်ဘူးတဲ့နင့်ကိုငါဒီဘဝကနေတွန့်ချတတ်မလို့ငါခေါ်လာတာတဲ့ရှိတဲ့ပစ္စည်းယူပြီးငါတော့သွားတော့မယ်ဆိုတော့လူတောင်ပိုင်ထပြီးမှဒီရွှေငွေဘာလို့မှလဲအာမရဘူးနင့်ကိုတတ်ပြီးမှငါယူသွားတော့မယ်ဆိုတော့အဲ့ဒီမှာတင် တခါတဲ့ကဲမောင်ကြီးဒီလောက်ရှိတာတတ်ချင်လဲတတ်ပါတော့ကဲအဲ့တော့မတတ်သေးခင်တော့မောင်ကြီး ကြောကပြရစီအောင်ဆိုပြီးတော့အဲ့ဒီမှာအရှိယာနေလှဲ့ကြောအနောက်ကနေလှဲ့ကြောနောက်ဆုံးတော့သူ့ယောက်ျား6ထက်တွန်းချတတ်ပြလိုက်တာအဲ့မှာတွန်းချတတ်ပြတော့အဲ့ဘေးနာနတ်ကထထောင်ချီးကျူးတယ်တဲ့လောကမှာယောက်ျားမှာဉာဏ်ပညာရှိတာမဟုတ်အမျိုးသမီးကလည်းဉာဏ်ပညာရှိတာပဲဒါလောက်သစ္စာမဲတဲ့ကောင်နော်ဟိုကသူ့သေမှာမဟုတ်ကဲထားတဲ့ဟာကို तू က ဒီပစ္စည်းဇနိရထားပြီးမှအကုန်ပိုင်တဲ့ဟာကိုဓာဟိုသခိုးစိတ်ကမပြောက်တော့အဲ့လိုလောက်ရမလားဆိုပြီးဟိုကတွန်းချပြီးအဲ့6ထက်ကြသေးတာသေးတော့အိမ်လည်းမပြန်ရဲတော့အဲ့ဒီမှာတွေသွားမိသွားရသွားရင်းနဲ့တိဋ္ဌိတွေကြောင့်ရောက်သွားတော့ဟိုကထစိကလောက်ဆန်နဲ့ဆက်ပြေဆွဲနှုတ်တာလေဆွဲနှုတ်တော့ပြန်ပေါက်လာတော့အကောင်လေးတွေအကွေးလေးတွေဒါကြောင့်မို့ဂုံတလကေတိဆိုပြီးအကောင်လေးတွေပြောတာနော်နောက်တစ်ယောက်ကကိတဂေါဒမီ ကိတာဂေါရမီကသားသေးလေးပွဲပြီးတော့တငိုတကြီးနဲ့သူလည်းအယူတစ်ပိုင်းဖြစ်တာဒီသားလေးဆွဲလန်းပြီးတော့အဲ့ဒီသားသားသေးလေးကိုဆွဲလန်းပြီးတော့အဲ့ဒီမှာတွေအကုန်လုံးလှက်ပတ်ပြီးသွားနေလို့နောက်ဆုံးအလုံးကနင့်ဖះသည်သွားသွားသွားဆိုပြီးတော့အဲ့ဒီမှာဖះသည်သွားတဲ့အခါမြတ်စွာဘုရားချစ်သမီးတဲ့ငါနှင်သားကိုကယ်နိုင်တယ်အရှင်ဘုရားတပည့်တော်သားကယ်ပါဘုရား ငါကယ်နိုင်တယ်ဒါပေမဲ့ဆေးလိုတယ်ဘယ်ဆေးရှာပေးရမလဲ။ဩအိမ်တိုင်းအိမ်တိုင်းသွားမေးမိဘဆွေမျိုးမသေးဘူးတဲ့ပုံကိုယ်တွေရဲ့အိမ်ကမုံညင်းစေးတဆုပ်ယူခဲ့ငါအဲ့ဆေးနဲ့မှကုပေးရမယ်ဆိုတော့တအိမ်ပြီးတအိမ်လိုက်လိုက်မေးလိုက်တာမိဘဘဝသေဘူးတဲ့အိမ်ကြီးပဲဆိုတော့မှတန်ဝေကားတွေရ တန်ဝေကားတွေရပြီးတော့မှမြတ်စွာဘုရားကြီးပြန်လာပြီးတော့သားလေးပြစ်ပြီးတရားသူရသွားပြီးဘိက္ခုနီမာကြီးဝတ်တာနော်အဲ့ဒီမှာအခုဘယ်သူလဲခေမာထေရီရဲ့ဥပလွန်ထေရီရဲ့ပရာစာကြီးရဲ့နော်ကုန္ဒလကေတာရဲ့ကိတာဂေါရမီရဲ့နောက်တူကဘယ်သူလဲဓမ္မဒိန်နာဓမ္မဒိန်နာလည်းယောက်ျားက မြတ်စွာဘုရားထံသွားတရားနာတရားအားထုတ်အနာဂါမိမတ်တီအိမ်ပြန်လာလက်ဆွဲတာတော့ဟိုကလက်မခံတော့ဘူးဆိုတော့အောင်မှာယောက်ျားတွေမှာကျင့်လို့ရတာငါတို့မိန်းမတွေလည်းကျင့်ရမှာပဲမခံကျင်စိတ်နဲ့နော်အဲ့မှာတင်တခါတည်းကဲဘိက္ခုနီမှာကြောင့်ပို့သူသွားပြီးအပြတ်ကျင့်တော့မယ်ဆိုပြီးတခါတည်းအဲ့ဒီမှာဘိက္ခုနီမှာဝတ်ပြီးတရားကျင့်တာဓမ္မဂရိကမှာဣတရေရတဲ့ဓမ္မဒိဏနော် ဓမ္မဒိဏဓမ္မဂရိကနေရာမှာအိန္ဒြေရဗရာစာကြီးကဝိနည်းရမှာသူ့အနဲ့သူအကုန်လုံးပါရမီဓူးတွေရှိခဲ့တဲ့ပုံကိုယ်တွေအဲ့ဒီတော့နောက်ဆုံးတစ်ယောက်ကဘာလို့လဲကြောက်အမကြီးဝိတာခာနောက်ဆုံးတစ်ယောက်ကကြောက်အမကြီးဝိတာခာကတော့ဒီဘဝသူကတော့ဘိက္ခုနီမှာဖြစ်မသွားဘူးသူတယောက်ကြံတာပဲကြံတာတွေအကုန်လုံးဘိက္ခုနီမှာဖြစ်တယ်နော် ဒီဘဝမှာတော့အဲ့ဒါအဲ့ဒီကိကီမင်းကြီးရဲ့သမီးဖြစ်စဉ်တုန်းကလေညီမ9ယောက်တဲ့ကိကီမင်းကြီးရဲ့သမီးအဲ့တုန်းကကတ္တဗဘုရားရှင်လက်ထက်မှာညီအမ9ယောက်ဘလောက်အထိနော်သူတို့ကြင့်ငဲ့တယ်လဲဆိုတော့ကောမာဒဗျမစရိယအကျင့်မှတ်ထားလိုက်နော်ကောမာဒဗျမစရိယအကျင့် အဲ့ဒါကဘာကျင်လဲဆိုတော့အိမ်အောင်မပြူပဲတက်တလုံးနေတာညီမခုနှစ်ယောက်ကရသော်ဖေဟာတရားကိုနာယူပြီးတော့အယံကြည်ညိုပြီးတော့ဘိက္ခုနီမှာဝတ်ချင်တာကတ္တဗဖေဟာထံခမဲတော်ကြီးသွားခွင်တော့တော့သမီးတို့ရဲ့တက်တက်လုံးကြိုက်တဲ့ကောင်းမှုလုပ်ပါသမီးတွေမရှိဘဲနဲ့အဖေတို့မနေနိုင်လို့ပါသမီးတို့ရဲ့မလုပ်ပါနဲ့ အိမ်မှာနေပြီးကောင်းမှုပြုပါဆိုတော့ကဲအဲ့ဒါဆိုရင်တော့ဒီဘဝတသက်လုံးအိမ်တော်မပြုတော့ဘူးအခုသောသောဟာ၅ပါးသီလထဲမှာ ပါဏာတိပါဒာအာရိဏဌာနာ ကာမေတုမိစ္ဆာစာတာသူတစ်ပါးသားများကို မကျူးလွန်ပါဘူးဆိုတော့ကာမေတုမိစ္ဆာစာရနေရာမှာအဗျမစရိယတိခါပုတ်ထဲတာသဘောပေါက်လား ၅ပါးတော့၅ပါးပဲနော်ဟို၅ပါးသီလကြတော့အိယာတီထောင်မှာနေတဲ့ပုံကိုယ်တွေက သူ့ရဲ့ကိလေသာ ကာမဂုဏ်ကျွလွန်မှုရှိတယ်ဒီဟာ၅ပါးကကြတော့အဲ့ဒီကာမေတုမိစ္ဆာစာရအစာအဲ့ဒီမှာအပြမစရိယာကြီးကိုထည့်လိုက်တာအဲ့ဒီအပြမစရိယာထည့်ပြီးတော့တဘွားလုံးကို အိမ်အောင်မပြုတ်ပဲနဲ့အဲ့ဒီအပြမစရိယာတိတ်ခါဘုတ်ကိုစောင့်ထိန်သွားလို့အဲ့ဒါကို ကောမာရယမစရိယလို့ပြောတာအိမ်အောင်ပြူပြီးသားပုံကိုယ်တွေပြန်ပြီးတော့ဆောက်တည်တာကြတော့အဗျမစရိယလို့သုံးတာအိမ်အောင်တော့ပြူပြီးသားဒါပေမဲ့နောင်ချိန်မှာကိုကဒီတရားကိုစောင့်တော့မယ်ဥပုံနေ့မှာဆိုရင်ဥပုံစောင့်မယ်ဆိုလို့ရှိရင်အဲ့ဒီနေ့တော့အပြမစရိယာဆိုပြီးသူကသုံးသွားတာ။နောက်ဟိုဟာကျတော့တသက်လုံးကိုသူတို့ကမပြင်းမရိကျင့်နေတာတဲ့။တွက်ကြုံတော့ နှစ်ပေါင်း2000နှစ်ပေါင်း2000လုံးလုံးကို မပြင်းမရိနဲ့အဲ့ဒီဗြမစရိယအကျင့်တွေကိုကျင့်ပြီးတော့အဲ့ဒီတမဏီဆိုတဲ့ရှင်မင်းသမီးတော်ခေမာအလောင်းကမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့နိဒာနသုတ်တံအဲ့ဒီနိဒာနသုတ်တံကြီးကိုကတ္တပဘုရားရှင်ကိုရောမြတ်ကြီးကဟောတော့ ဘောကျလိုက်တာသူကပညာကြီးတဲ့ပုဂ္ဂိုလ်ပညာကြီးတော့ဟိုကပြိဿသမုပ္ပါကြီးအကြောင်းကြီးကို ဟောတော့အဲ့ဒါကြီးကိုအယံသဘောကျတော့မြတ်စွာဘုရားတပည့်တော်အဲ့ဒါကိုသင်ပေးပါဘုရားဆိုပြီးတော့အဲ့ဒီမှာမြတ်စွာဘုရားထံကသေးသေးခြားခြားကိုအဲ့ဒီတုတ်တန်ကြီးကိုသင်တာပရိစ္ဆသမုပ္ပါရဲ့အကျယ်ဖွင့်တဲ့တုတ်တန်ကြီးအဲ့ဒီတုတ်တန်ကြီးอ่ะအဲ့ဒီမဟာနိဒာနတုတ်တန်ကြီးကိုတဲ့ ခေမာထေရီ အလောင်းကအလွတ်ကျက်ပြီးတော့အဲ့ဒါနေတိုင်းပူဇော်ခဲ့တယ်အဲ့ဒီပူဇော်ခဲ့တဲ့အကျိုးနဲ့ဗြဟ္မစရိယကောမာရာဗြဟ္မစရိယအကျင့်နဲ့ကျင့်ဖရာတရားကောက်မှုတွေရှင်မြင့်သမီးတွေလှူခြင်းတိုင်းလှူနိုင်တဲ့ဘဝလေးပေးခြင်းတိုင်းပေးနိုင်တဲ့ဘဝလေးအဲ့လိုဘဝမျိုးဆိုတော့အဲ့ဒီဘဝကနေပြီးတော့သေတော့အိုးတက်သွားနတ်ပြည်တွေ ဦးဇင်းတော်ဘုရားရှင်ကိုတော်မြတ်ကြီးလက်ထက်ဩတာကလတာကလဆိုတော့ဟိုတုန်းကကလေးတာကလပြီဆိုရင်ရုပ်ရည်ယူပကချောမောလှပတဲ့ပုံကိုယ်တွေပေါ်ထွန်းလို့တာကလပြီအဲ့ဒီသောသောဥပလွန်ထေရီအရင်တော့ကအဲ့ဒီတာကလမှာပဲသူလဲအိုမာဒန်ဒီတို့ပပဝရီတို့ဆိုတော့အဲ့မှာသူဖြစ်ခဲ့တာတွေပဲဥပလုံကြီးအလောင်း အိုမာဒန်ဒီဖြစ်ခဲ့တာတို့ပပဝရီတို့ဖြစ်ခဲ့တာဥပလုံထေရီရဲ့အလောင်းအဲ့ဒီတာကလကြီးမှာပဲအခုလည်းအဲ့ဒီကြီးမှာမွေးပြီးရုပ်ဤအစဉ်အင်မတန်လှပတဲ့ဘဝနဲ့ဟောဗိမိတာရာမင်းကြီးရဲ့ဇနီးဖြစ်တော့မန်နေလဲတက်လိုက်မှာဗောကိုကိုကိုငါချော်တယ်ငါလှတယ်ရာဇကြုံမြို့လက်ထပ်ဖို့ခေါ်လာတော့တမျိုးလုံး ရှိလိုက်ကြတာတဲ့ဒါလောက်လှပတဲ့ခေမာရဲ့ရုပ်မျက်နှာလဲအေးလို့ကြည်လိုက်ရတာစိတ်ချမ်းသာလိုက်တာအဲ့ဒီမှာအိမ်အောင်ကြပြီးတော့ရာဇကြိုနေပြီးတော့ဖရာထံတော့သွားကိုမသွားဘူးတဲ့ဘာလို့လဲဆိုတော့ဖရာကဒီရုပ်ရဲ့အပြစ်တွေပြောတယ်ယွန်တရားတွေ ဖះကပြောတယ်ဆိုတော့ဖះစီမသွားခြင်းသူစိတ်ထဲမှာဖះလူချမ်းကြီးလို့တောင်ထဲလာတယ်သူစိတ်ထဲမှာဘာလို့လဲဆိုဒီအပုတ်တွေအပွားတွေရောတရားတွေဒုက္ခတွေဖះဒါတွေကြီးပဲလျှောက်ပြောနေတာအဲ့တော့ तू မသွားခြင်းမသွားခြင်းတော့တွက်ကြည့်နော်ပညာရာမှာအင်တာနက်ရမယ်ပုံကိုကြီးပါရမီမှာဘဝမှာကိလေသာတွေဖုံးခံထားရတဲ့အချိန်ရောက်တော့ ဖះလို့အတန်ကြားယုံနဲ့မနှစ်သက်ဘူးလူချမ်းကြီးလို့တောင်ထင်းနေသေးတယ်တဲ့နော်လူချမ်းကြီးလို့တောင်ထင်းနေသေးရဲ့တဲ့အဲ့တော့ရသော်ဖះစီဩဗိမိတာရာမင်းကြီးကလည်းသူဇနီးသွားသေးခြင်းတာသူကလည်းသောတာပန်ကြီးတီးပြီးပြီဝေလူအောင်เจ้าတော်ကြီးလည်းဟိုမှာလှူထားပြီးပြီအဲ့လိုနဲ့ ဒီဇနီးကိုတော့ဖះထံသွားသေးခြင်းလိုက်တာဒါသူ့ရဲ့တကယ်မေတ္တာနော်သွားသေးခြင်းတဲ့အခါကျတော့စာဆိုဆရာကြီးခေါ်ပြီးတော့ကဲအဲ့ဒီမှာဝေလူဝဥယျင်ကြီးရဲ့ตาရဘွယ်တွေကိုဆက်စုံစမ်းဆိုတော့ဩတခါတဲ့အဲ့ဒီမှာစာဆိုဆရာတွေကလည်းတခါတဲ့တာဝရိန်သာနတ်ပြည်ကနန္ဒဝန်ဥယျင်ကြီးနဲ့နှိုင်းတာ တာဝရိန်သာနန္ဒဝဝိညေဆိုတာအင်မတန်မှပျော်မှုပဲကောင်းတဲ့အကြောင်းအဲ့ဒီလိုပဲဟောဒီဝေလူဝန်ဥယျာဉ်ကြီးဆိုတာလဲအင်မတန်မှပျော်မှုပဲကောင်းတဲ့အကြောင်းအဲ့ဒီဝေလူဝန်ဥယျာဉ်မရောက်ဘူးရင်တာဝရိန်သာနတ်ပြည်မရောက်ဘူးတာနဲ့အတူတူပဲဆိုပြီးတော့တခါတည်းစာရီဖွဲ့ဖွဲ့ဖွဲ့ပြီးဆိုတော့သူမနေနိုင်တော့ငါတော့သွားဦးမှာပဲကြောင်းတော်တော့ဘာတွေမြန်ဒီလောက်ပြင်ဆင်ထားလို့ သူတို့တချင်းနေတောင်ဒီလောက်ဆိုးနေတယ်မသိဘူးဆိုပြီးတော့သွားမယ်ဟာရှင်မင်းပြောတော့ရှင်မင်းကလည်းဝမ်းသာတာပေါ့သူဆင်ထားတဲ့အကွက်ထဲရောက်ပြီလေเจ้าတော်သွားတော့မယ်ဆိုတော့အေးဖះနဲ့တော့တွေ့ရတော့မှာအဲ့တော့ तू ကလည်းဝမ်းသာအားရနဲ့ကောင်းတယ်ကောင်းတယ်တခါတည်းကိုစစ်တီအင်္ဂါတွေနဲ့တခါတည်းပို့ပေးတာเจ้าနဲ့ရောက်တော့လှက်ပတ်ကြည့်တာဟောပြောတဲ့အတိုင်းလဲตายရလိုက်တာ ရေကန်နေနဲ့ဥယင်နေနဲ့ဗိမာန်နေနဲ့လှက်ပါပြီးတော့ကြည်နေနဲ့ကိုတော်ငယ်လေးတစ်ပါးကတရားမှတ်သစ်ပင်ကြီးလေးအောက်လှန့်ကြည့်ပြီးတော့ကြည်စမ်းဒီအရွယ်လေးတွေဆိုတာငယ်ငယ်ရွယ်ရွယ်လောကမှာကိလေသာအာယုန်နေနဲ့ပျော်ပျော်ပါးပါးနေရမယ့်အချိန်လေးတဲ့ဘာလို့မြတ်ဘုန်းကြီးလာဝတ်နေမသိဘူးတဲ့ ုန်းကြီးဝတ်တယ်ဆိုတာဟိုအိုမင်းမဆွမ်းမှာလုံမှာပေါ့တဲ့ဟောခင်မရဲ့အတွေးနော်အိုမင်းမဆွမ်းမှာဘုန်းကြီးသွားဝတ်ပေါ့တဲ့ဒီရွယ်လေးအရွယ်ငယ်ငယ်လေးလူလောကမှာကောင်းကောင်းမွန်မွန်ချမ်းချမ်းသာသာနေပြီးတာပဲဘာလို့ဘုန်းကြီးဝတ်ပြီးငုတ်တော့လာပြီးတော့တရားထိုင်နေလဲမသိဘူးသူမြင်တဲ့အမြင်အလောနဲ့လက်ပတ်သွားရင်းနဲ့မြတ်စွာဘုရားခန္ဓာကုရီကျောင်းတော်လေး ရသော်ဖျားကလည်းဒီနေ့တော့ငါရဲ့သမီးတော်ကြီးကိုငါတရားပေးရမယ်တရားချွတ်ရမယ်နေ့အဲ့တော့တကားလေးဟာပြီးထားတော့အဲ့ဒီမှာဝင်ကြည့်လိုက်တာတကယ်သွားတော့ကတော့ဖျားဆွမ်းငံကြွတဲ့အချိန်ဖမ်းပြီးသွားတာရသော်ဖျားနဲ့မတွေ့ခြင်းလို့ဆွမ်းငံကြွမဲ့အချိန်ကိုဖမ်းပြီးသွားလိုက်တာမှဟိုထဲမှာမြတ်စွာဘုရားငုတ်တော်လေးထိုင် ရသော်ဘုရားထိုင်နေတာရဲ့ဘေးမှာအင်မတန်မှကိုလှပတဲ့အမျိုးသမီးလေးတယောက်ကမြတ်စွာဘုရားကိုရက်ခတ်ပေးနေတာသူအရန်အံ့ဩသွားတယ်။အော်ဒီအမျိုးသမီးလေးကလည်းလှလိုက်တာငါ့ကိုငါလှတယ်လို့ငါထင်နေတာ။အော်ဒီအမျိုးသမီးကြတော့တကယ်လှပါလား။ ဒီလိုဖះနာမှာဒီလိုလှပတဲ့အမျိုးသမီးတွေလည်းရှိတာပဲငါကတော့ဖះကိုလူချမ်းကြီးလို့ထင်နေတာအတုပါကြီးတွေဟောတယ်တခါတည်းဒုက္ခအကြောင်းတွေပဲပြောနေတယ်မြင်သမျှဒုက္ခကြားသမျှဒုက္ခအကုန်ဒုက္ခပဲလို့ဟောနေတယ်လို့ငါသာတွေပဲကြားနေရတာအခုကြတော့လေဒီမျိုးသမီးလေးဟာဖះနာမှာရက်ခတ်လို့ရသော်ဖះတလှည့်ကြည့်လိုက်အမျိုးသမီးလေးကြည့်လိုက် အမျိုးသမီးလေးရဲ့ရုပ်အဆင်းကလည်းဖန်သိမ်းထားတာကို တကယ်လူမမဟုတ်ဖဲနဲ့တကက်ကိုမြတ်စွာဘုရားလည်းသူ9ရလောက်အောင်ဒီကိုဒီအမျိုးသမီးရဲ့ဆံပင်တွေသွားတွေမျက်နှာတွေအသားအရည်တွေသူ့ရဲ့ခန္ဓာကိုအချိုးအစားအကုန်လုံးကိုဘုရားကသူစွန့်လန့်ပြီးအဲ့ဒီကိုစိတ်ကိုနှက်သွားအောင်ဒီမြတ်စွာဘုရားဖန်သင်းပေးထားတာအဲ့ဒီဖန်သင်းထားတဲ့ရုပ်ကိုကြည်ပြီးတော့သူအဟုတ်ထင်နေ ဖန်သင်းထားတဲ့ရုပ်ကိုကြည်ရင်ကြည်ရင်ကြည်ရင်ကြည်ရင်နဲ့အဲ့ဒီမှာတင် တခါတဲ့16နှစ်အရွယ်လောက်ကနေပြီးတော့တဖြည်းဖြည်းချင်းချွေးကြည်ရင် ကြည်ရင်ကြည်ရင်နဲ့ကြည်ကြည်ကြည်ကြည်လာအရွယ်ကကြည်ရင်ကြည်ရင်နဲ့ကိုရင့်ရင်ရင့်ရင်ရင့်ရင်လာပြီးတော့ဆန်တွေကဖြိုးလာပြီခါတွေကကိုင်းလာပြီဟောသွားကြီးတွေကလည်းငေါထွက်တခါတဲ့ခန္ဓာကိုယ်ကြီးကတဖြည်းဖြည်းတဖြည်းဖြည်းတဖြည်းဖြည်းနဲ့ မျက်လုံးကြီးတွေကလည်းတခါတည်းပြူထွက်လာတယ်ရှားကြီးတွေကလည်းထွက်လာတယ်အဲ့ဒီကနေပြီးတော့တခါတဲ့အသားအရည်တွေအကုန်တွန်းပြီးတော့အဲ့ဒီနာမှာဘုံဆိုကြာလာဟီဟီဟီဟီနဲ့អော်လိုက်ဟေးလိုက်နာလို့ကျင်လို့អော်နေတာတွေနော်နာလို့ကျင်လို့អော်နေတာတွေပုတ်ပွားနေတာတွေကျင်ကြီးကျင်ငယ်တွေဖះအကုန် လုံးတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုဖန်သင်းတာမြတ်စွာဘုရားဖန်သင်းတဲ့နောက်ကို သူကလည်းအကုန်လိုက်ကြည့်တာအဲ့လိုလိုက်ကြည့်ရင်ကြည်ရင်ကြည်ရင်ကြည်ရင်ကြည်ရင်နဲ့ပုတ်ပွားပြီးလောက်တွေတဖွာဖွာကြလာစောစောတုန်းကလှလိုက်တဲ့အမျိုးသမီးလေငါရဲ့ရှေ့တွေချက်ချင်းကြီးဘလို့ဖြစ်သွားတာလဲစိတ်ကတံဝေကားစိတ်တွေဖြစ်လာပြီ ထိတ်လန့်တဲ့စိတ်တွေဖြစ်လာပြီအဲ့ဒီတန်ဝေကနဲ့ထိတ်လန့်ပြီးတော့ဒီတခါတည်းဆန်တွေဖြူလာတာသွားတွေကြွကြလာတာတခါတည်းရှားကြီးတွေထွက်မျက်လုံးကြီးတွေထွက်ဗိုက်ကြီးတွေပေါက်ထွက်ဥတွေကနေမှဘောဘောဘောဘောဘောဘောပိုးတွေလောက်တွေကြာပြီးအကုန်လုံးဖျားဖန်နေပြလိုက်စိတ်ကကြောက်သွားတာကိုရှိမှာဝုံဆို acidic ဖြစ်ပြီးတော့သေသွားတဲ့လူကားကြိတ်တာကြီးခေါင်းကြီးကိုတခါတည်းအိုးတခါတည်းကားကြီးကြိတ်လိုက်တော့ခေါင်းကအုံနောက်တွေထွက်သွားပြီးတော့တခါတည်းဖိုးပွေးကြီးဦးစင်ရင်တော့ကကိုရှိမှကားကြိတ်တာကြီးတခုကိုမြင်ဖို့တဲ့အိန္ဒိယမှာတော့ကဘာစကားကြီးကတက်ကြိတ်တော့ကွတ်ဆိုတခါတည်းခေါင်းကြီးကဟိုကဆိုင်ကယ်သမားဆိုတော့ပျို့ကျပြီးတော့ဟိုကားကားခေါင်းနဲ့ဘာစကားမောင်းတဲ့နောက်ဘိန်းရှေ့ကိုသွားဆိုင်ကယ်လဲလိုက်တော့နောက်ဘိန်းကကြိတ်လိုက်တဲ့အခါကျတော့အဲ့ဒီမှာနေတခါတည်း အိုးထုတ်ကလည်းဘေးလွင့်သွားပြီးတော့ခေါင်းကိုတက်ကြိတ်တော့တခါတဲ့ခေါင်းကြီးကပြာအဲ့မှာအုံနောက်တွေတွေးတွေဖြောင်ဖြောင်ဖြောင်ဖြောင်ဖြောင်ဖြောင်ထွက်စိတ်แท้ကမထွက်ဘူးဒါကြီးကကြည်အခုလည်းပဲဒီမှာခင်မာကိုမြတ်စွာဘုရားတရားပြကောင်းလိုက်တာဒီခန္ဓာကိုမန်တက်ပြီးတော့လှပါတယ်လို့ထင်နေတဲ့ခင်မာကိုခန္ဓာရဲ့သဘာဝအရှိအမှန် နှက်တွေထွက်လာတာတွေချွဲတွေထွက်လာတွေတလိပ်တွေထွက်လာတာတွေဥတွေတွေကပုတ်ပွားပြီးတော့ပိုးတွေလောက်တွေထွက်လာတာတွေကိုတခုချင်းတခုချင်းတခုချင်းပြအဲ့လိုပြလိုက်တဲ့အချိန်မှာကြည်ပြီးတော့တန်ဝေခတွေရလာကြောက်တဲ့စိတ်တွေလှမ်းတဲ့စိတ်တွေလည်းဖြစ်တယ်စောစောတုန်းကလှလွန်းလို့ကြည်နေရတဲ့အမျိုးသမီးလေးအမတန်မှလှပပါတယ်ဆိုတဲ့အမျိုးသမီးလေးကအခုကျတော့ဒီလိုကြီးအပုတ်ကြီးအပွားကြီး ပိုးတွေလောက်တွေတဖွာဖွာစားနေတာကြီးလည်းဖြစ်သွားပြီကြောက်လန်းတန်ဝေကညံလဲရမြတ်စွာဘုရားအတုရံအတုစိန်ပုဒိန်ပတ္တနန္ဒီသမုတ်တယံဩဂရန္တံဘဂရန္တံဘာလာနံအပိပတိတံဒီကသာလေးခေါ်တာချက်သမီးတဲ့ ဟောဒီခန္ဓာကြီးဟာအတုရံအမြဲတမ်းနှိမ့်ဆက်နေတာချစ်သမီးရဲ့အမြဲတမ်းနှိမ့်ဆက်နေတာကြိုက်တာတစ်မျိုးခဲတာတစ်မျိုးထုံတာတစ်မျိုးကျင်တာတစ်မျိုးမိုးတာတစ်မျိုး ဝေတာတစ်မျိုးအော့တာတစ်မျိုးအာနာတစ်မျိုးအတုရံဒီခန္ဓာကြီးဟာ အမြဲမပြတ်ဒလဇတ်ကြီးကို နှိပ်စက်နေတဲ့ခန္ဓာကြီးနော်သမီးတေချာကြည်စမ်းငါသမီးချက်သမီးငါသိရဲ့ခန္ဓာကိုညံနဲ့ပြန်စိုက်ကြည့်တာညံနဲ့စိုက်ကြည့်လိုက်တဲ့အခါကျတော့အခုကြီးနေရင်းနဲ့အခုထိုင်နေရင်းနဲ့ပူတာတစ်မျိုးကြိုက်တာတစ်မျိုးထုံတာတစ်မျိုးကျင်တာတစ်မျိုးအမျိုးမျိုးနှိပ်စက်နေတာချက်သမီးကြည်တာ ကဲဦးဇင်းတို့ဒကာတို့မတွေအခုတထိုင်တွင်ကြည်သန်းခန္ဓာကြီးကနှိပ်စက်မနေဘူးလားအခုကြွပေးရပြန်ပြီအခုမပေးရပြန်ပြီကြာကြာလေးဒီလိုလေးထိုင်တော့ဟုတ်မယ်အစာပိုင်းလေးဟုတ်တယ်နောက်မဟုတ်ပြန်တော့ဟိုဘက်ပြောင်းပေးရပြန်ပြီဟောဒီဘက်တက်လှည့်ပြောင်းပေးရပြန်ပြီအမြဲတမ်းနှိပ်စက်နေတယ်နော်ချစ်သမီးကဲဦးဇင်းတို့ဒကာတို့မတွေကြည်အခု အခုတထိုင်လေးတွင်းမှာကိုယ့်ရဲ့ခန္ဓာကိုယ်တောက်နာတယ်တင်းနေတာတွေပိုးလာတာတွေကြိုက်လာတာတွေအခုမရှိဘူးလားကြည့်ညံနေကြည့်တင်းတလဲတောင်တလဲပူတလဲအေးတလဲအမျိုးမျိုးနှိပ်စက်နေတာတဲ့အတုရာဒီခန္ဓာကြီးကအဲ့ဒီလိုနှိပ်စက်နေတဲ့ခန္ဓာကြီးချစ်သမီးဆိုတာကဲ ခေမာကိုမြတ်စွာဘုရားတရားပြဦးဇင်းတို့လည်းဒီခန္ဓာရှိတာကြည့်အခုဒီခန္ဓာယောဂဝေဒနာအကြီးအကျယ်မြန်ဖြစ်ရင်ပိုနှိမ့်ဆက်ခံရသေးရနော်အသက်တောင်ဘယ်ဟရှူလို့ရှူအောင်မှမသိဘူးအမလေးအလိုလေးကဲကြပါအောင်ယူကြပါအောင်ကြိုက်လှပြီခဲလှပြီနာလှပြီနဲ့အဲ့ဒီခန္ဓာကြီးကိုညာနဲ့မြင်အောင်ကြည်သန်းချစ်သမီး ငါပိုင်လို့လားငါဆိုင်လို့လားအဲ့ဒီပူတာကြီးတောက်နာကြီးကြိုက်တာကြီးတင်းနာကြီးထုံနာကြီးကိုငါပိုင်တယ်ဆိုမထုံနဲ့မကျင်နဲ့မကြိုက်နဲ့လို့အမိတ်ပဲကြည်တာရသလားလို့မမရဘူးထုံနာလည်းလာပြန်ပြီကြိုက်တာလည်းလာပြန်ပြီမူတာဝေတာအော်တာအန်တာ မစားလို့လဲဒုက္ခစားပြန်တော့လဲစားလို့ဒုက္ခမယိုရတော့ဒုက္ခယိုရပြန်လို့ဒုက္ခမပေါက်ရလို့ဒုက္ခပေါက်ရပြန်တော့ဒုက္ခကြီးလိုက်တဲ့ဒုက္ခနှိမ့်ဆက်နေတာအဲ့ဒီနှိမ့်ဆက်နေတဲ့ခန္ဓာကြီးကိုဒကာဒကမတို့ညင်းငွေဘွယ်ဖြစ်အောင်ကြည့်ရမှာမုံစရာဖြစ်အောင်ဒီကြည့်ရမှာနော်တတန်တရာလုံးကဟောဒီခန္ဓာကြီးကိုမမုံခဲ့ကြလို့ နောက်ဘဝတွေလည်းအခုလိုချင်တော့မယ်ကိုယ်စောကောင်းမှုလည်းပြုရင်နောက်ဘဝလူဖြစ်ရပါလို့ဤနတ်ဖြစ်ရပါလို့ဤဆူတောင်းကြတော့မယ်ချမ်းသာခြင်းကြတော့မယ်တထေးကြီးဖြစ်ခြင်းတော့မယ်တကြွယ်ကြီးဖြစ်ခြင်းတော့မယ်တထေးဖြစ်ဖြစ်တကြွယ်ဖြစ်ဖြစ်ဘလောက်ကောင်းတဲ့ဟိုတယ်ကြီးတွေတက်ပြီးစားစားဦးဇင်းတို့ဒကာတော်မတွေခန္ဓာကြီးကနှိမ့်ဆက်နေမှာဥဓာရီယာတစ်မျိုးအေဓာရီယာတစ်မျိုး တောက်နာတစ်မျိုးတင်းနာတစ်မျိုးအခုလမ်းလျှောက်ပေးရပြန်ပြီ ။အော်အခုအိပ်ပေးရဗျာမီအခုထိုင်ပေးရဗျာမီဟဲငယ်တဲ့ရွယ်တဲ့ပုံကိုဟဲ့နင့်လေးချင်းကလေးလုံအောင်ဟဲ့ခန္ဓာကြီးကပိုပြီးဝလာပြီဟဲ့တက်လာပြီဟဲ့ယောဂါတွေကများလာလို့လေးချင်းကလေးသွားလုံနေရတယ်ဖျက်လမ်းလေးလျှောက်ပေးနေရတယ်ဖျက်ခန္ဓာကြီးကိုဖြည့်နေရတာခန္ဓာကြီးဖြည့်ပေးနေရခန္ဓာကြီးအလိုလိုက်ပေးနေရအဲ့ဒီခန္ဓာကြီးကจิตသမီးတဲ့အတုရံ အမြဲတမ်းနှိပ်စက်နေတာနော်အမြဲတမ်းနှိပ်စက်နေတဲ့အဲ့ဒီခန္ဓာကိုယ်ကြီးကိုချစ်သမီးညံနဲ့မြင်အောင်ကြည်သားမှာတဲ့နော်အခုဦးဇင်းတို့တရားတော်မှာတွေလည်းကြည်ငါကိုဟုတ်ရလားငါဥစ္စာဟုတ်ရလားငါပိုင်ရလားဒါလောက်ဖောက်ပြန်နှိမ့်ဆက်နေတဲ့ခန္ဓာကိုယ်ကြီးကိုငါကိုငါကိုငါကိုလို့စွဲထတာငါမှန်ရလားဒီအယူကြီးကအမှန်ယူလားအမှားယူလား ညာနဲ့ပြန်သုံးသပ်ကြည့်တင်တာတလှဲတောင်းတာတလှဲပူတာတလှဲအေးတာတလှဲလာတယ်ကဲမတင်းနဲ့မတောင်းနဲ့လို့အမိတ်ပေးကြည်တန်ရလားမရဘူးအတ္တလားအနတ္တလားအနတ္တအတ္တမဟုတ်ဘူးအတ္တဆိုရင်ဒီခန္ဓာကိုယ်ကြီးဟောကဲမပူပါနဲ့မအေးပါနဲ့လို့အမိတ်ပေးရမှာပေါ့မရဘူးတင်းနာကြီးတွေတောက်နာကြီးတွေထုံနာကြီးတွေကျင်နာကြီးတွေ အမျိုးမျိုးပြောင်းနေတာအဲ့ဒီပြောင်းလဲနေတဲ့သဘောဟာမြဲသလားမမြဲဘူးလားမမြဲဘူးအဲ့ဒီမမြဲတာကြီးကိုမြဲတယ်လို့ကိုယ်ကသွားထင်ထားတာအနိစ္စကိုနှိစ္စလို့မြင်တာအဲ့ဒီလိုအမြဲမပြတ်တလက်သားနှိစ္စဖောက်ပြန်နေလို့ပြောင်းလဲနေလို့အဲ့ဒီအနိစ္စကိုဖះကသင်္ခါရဒုက္ခ မမြဲဆင်းရဲလို့သင်္ခါရဒုက္ခလို့ပြောတာဒုက္ခကိုလည်းကိုကဒုက္ခလို့ထင်နေတာအဲ့ဒီဟာဟာအနတ္တာတဲ့မပိုင်ဘူးဒီခန္ဓာကိုယ်ကြီးမပူပါနဲ့မတင်းပါနဲ့မအေးပါနဲ့မကြိုက်ပါနဲ့ပြောလို့မရတာအနတ္တအဲ့ဒီအနတ္တကိုလည်းကဲဦးဇင်းတော်ကအတ္တလို့ထင်နေတာအနတ္တကိုအတ္တလို့ထင်တယ်အနိစ္စကိုနှိစ္စလို့ထင်တယ် ဒုက္ခကိုဒုက္ခလို့ထင်တယ်မမြဲတာကိုမြဲတယ်လို့ထင်တာဆင်းရဲကို ချမ်းသာလို့ထင်တာအစိုးမရတာကိုအစိုးရတယ်လို့ထင်တာအဲ့ဒါအမြင်မှားတယ်အဲ့ဒီအမြင်မှားတွေကိုအခုခန္ဓာကြီးကိုကြည်ပြီးတော့ဩဘူးတလှဲ့အေးတလှဲ့ထုံတလှဲ့ကျင်းတလှဲ့ကြိုက်တလှဲ့ဒီရုပ်အစဉ်ပြောင်းလဲဖောက်ပြန်နှိမ့်ဆက်နေတာတွေဟာ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 ပူရာလေးတွေကပြောင်းလိုက်အေးရာလေးတွေကပြောင်းလိုက်ထုံတာလေးတွေကပြောင်းလိုက်ကျင်တာလေးတွေကပြောင်းလိုက်အော်ပြောင်းလဲနေတဲ့သဘောတွေဟာအနှိမ့်စပါလားလို့မြတ်စွာဘုရားချစ်သမီးတဲ့နော်အနှိမ့်စတင်ညာကို မြင်အောင်ကြည်သမ်းပါတဲ့အနှိမ့်စကိုမြင်အောင်ကြည်ပူတလှဲအေးတလှဲထုံတလှဲကျင်တလှဲကြိုက်တလှဲပြောင်းပြောင်းပြောင်းပြောင်းနေတဲ့ ခန္ဓာရဲ့အနိစ္စတွေကိုမြင်အောင်ကြည့်ချစ်သမီးဦးဇင်းတို့ဒကာဒကမတို့အခုညံနဲ့စိုက်ကြည့်ထိုင်နေရင်းနဲ့ပူလာတဲ့သဘောလေးတွေနည်းနည်းပူတာနေများများပူလာတယ်နည်းနည်းအေးတာနေများများအေးလာတယ်နည်းနည်းထုံတာနေများများထုံလာတယ်ပြောင်းနေတာညံလေးနဲ့ကြည့်မှ ဦးတလက်အေးတလက်ထုံတလက်ကျင်တလက်ဩဒီရုပ်စင်ဆိုတာအမျိုးမျိုးပြောင်းနေပါလားရိုးရိုးပြောင်းတာမဟုတ်ဘူးပီလနာတော်တယ်နှိပ်စက်ပြီးမှပြောင်းတာနာကျင်ခံခက်ပြီးတော့ပြောင်းတာကြိုက်တာတစ်မျိုးဖုံတာတစ်မျိုးကျင်တာတစ်မျိုး အမျိုးမျိုးနှိပ်ဆက်ပြီးတော့ပြောင်းနေတာအဲ့ဒီပြောင်းနေတဲ့သဘောတရားတွေဟာ မမြဲဘူးဆိုတာကိုညံနဲ့မြင်အောင်ကြည့်ပါအတုဒံအမြဲနှိပ်ဆက်နေတယ်နော်ထိုင်ရနေထားမဲ့အမလေးကျွတ်ကျွတ်ကျွတ်ဟဲ့လက်လေးမှပေးကြပါဦးဟဲ့ဝိုင်းထူပေးကြပါဦးဟဲ့ ဟဲ့နင်ဖွာထူပေးပါအောင်ဟဲ့မထူပေးဘုံပြစ်ကြလဲအယိုးအကျိုးအယိုးတွေပွားနေပြီတက်တွေကြီးလာတော့ငါယိုးငါယိုးငါတန်းနဲ့ငါမာတဲ့ငါလှုပ်ရှားနိုင်တယ်ငါသွားနိုင်နိုင်တယ်လို့အရင်တော့ကရှိခဲ့တဲ့မန်နေမရှိတော့ဘူးငယ်ရွယ်တဲ့မန်နေအိုလာတော့အကုန်ကျသွားပြီလက်လှုပ်ရှင်နိုင်လဲလှုပ်လို့မရတော့ခြေလှုပ်ရှင်နိုင်လဲလှုပ်လို့မရတော့ ဟထပါရဏတဝါလက်တွေခြေတွေကလည်းကိုယ့်အလိုမပါတော့ဘူးလက်တွေခြေတွေကလည်းကိုယ့်အလိုမပါဟိုကနှိပ်ဆက် ခေါင်းကကိုက်ခြေတော့ကကိုက်ဒူးကကိုက်ခါကကိုက်ဟိုကခွဲရပြန်ပြီဒီကစိတ်ရပြန်ပြီအမျိုးမျိုးနှိပ်ဆက်နေတဲ့ခန္ဓာကြီးအဲ့ဒီခန္ဓာကြီးဟာငါကိုမဟုတ်ပါလားငါဥစ္စာမဟုတ်ပါလားငါမပိုင်ပါလားဒီခန္ဓာကိုယ်ကြီးဟာ ငါသူတော်ကယောက်ျားမိန်းမလည်းမဟုတ်ဘူးဖះကယုံနဲ့နံနဲ့ပဲရှိတယ်ဖောက်ပြန်နေတဲ့ပူတလက်အေးတလက်တင်းတလက်တောင်းတလက်အမျိုးမျိုးဖောက်ပြန်နေတဲ့ယုတ်ပြောင်းပြောင်းညွန့်နေတဲ့နံဖောက်ပြန်နေတဲ့ယုတ်နဲ့ပြောင်းညွန့်နေတဲ့နံတရားဒီယုတ်နဲ့ဒီနံပဲရှိတယ်ဒီယုတ်နဲ့ဒီနံဟာသူ့သဘောသူဖြစ်ပြီးပြက်နေတဲ့သဘောအဲ့ဒီထဲမှာ ငါသူတစ်ပါးယောက်ျားမိန်းမဆိုတာဘာတစ်ခုမှမရှိပါလားငါကိုဆိုတာလည်းမဟုတ်ပါလားငါဥစ္စာဆိုတာလည်းမဟုတ်ပါလားငါလည်းမဟုတ်ပါလားလို့အဲ့လိုရှုတာအဲ့ဒါဒီဦးဇင်းတို့တရားတော်မတွေအဲ့ဒါအမြင်မှန်တမ္မာဒိဋ္ဌိငါသားငါသမီးငါကိုငါဟာငါဥစ္စာတငါငါလုံနေတာမိစ္ဆာဒိဋ္ဌိတက္ကာယဒိဋ္ဌိ အခုဖျားပေးတဲ့တရားနဲ့တွေ့တော့မှမှန်လိုက်တာဒီခန္ဓာကိုယ်ကြီးကအမြဲတမ်းနှိမ့်ဆက်နေတယ်နာကျင်နေတယ်ဒုက္ခတွေဖြစ်နေတယ်နော်အမျိုးမျိုးနှိမ့်ဆက်နေတဲ့ခန္ဓာကြီးပါလားဒီခန္ဓာကြီးဟာတကယ်တမ်းတော့ယွန်ဖို့မုန်းဖို့ပဲကောင်းပါလားလို့ဉာဏ်ကအဲ့ဒီလိုနှလုံးသွင်းရအတုရအတုစိန်မစင်ကြယ်ဘူး ဒီခန္ဓာကြီးကအခုဥစ္စံတော်ဒကာတော်မတွေအခုနေတိုင်းမနဲ့မိုးလင်းတာနဲ့ညံ့တာတွေတစ်ပေးနေရတယ်သွားတွေတိုက်ပေးနေရတယ်ရေတွေချိုးပေးနေရတယ်မချိုးဘာဖြစ်မှလဲနာမှာပေါ့သူ့တဘာဝအတိုင်းဒီတိုင်းထားလို့ရှင်လူတောင်ကတ်လို့မရဘူးသူ့တဘာဝအတိုင်းထားရင်ဒီဩစတြေးလျအတိုင်းမှာအဘော်ကျင်လူမျိုးတွေရှိတယ်ဆရာဝန်တွေကပြောတယ် ဟိုအော်စတြေးလျတိုက်လဲကောင်းသွားတော့အဲ့ဒီမှာအဘောချင်းနေအိမ် အိမ်နေနဲ့ဒါဝင်ဘက်မှာအိမ်ဆောက်ပေးလဲအိမ်မနေဘူးသူကတော်တဲ့နေတယ်တစ်ပင်နေအောက်နေတယ်ခြုံနေဘုတ်တွေအဲ့ဒါကြီးထဲမှာနေတယ်အစိုးရပေးတာလေးနဲ့လာပြီးတော့အဲ့ဒါသူတို့ဟွာလုတ်တယ်ရတာတောက်တယ်စားတယ်တက်တန်းကလည်း55နှစ်55လောက်ဆိုသေးပြီသူတို့တက်တန်းလည်းတိတ်မရှိဘူးပညာလည်းဟိုလိုမတတ်ကြဘူး အဲ့တော့ရေလည်းမချိုးဘူးဒီကောင်ကြီးအဲ့တော့တို့ကျမကြီးမကောင်းလို့ဟွာဖြစ်ရင်ဘာလားဆေးရုံလာတယ်ဒီဘောချင်းဆေးရုံနဲ့ဝင်လိုက်တာနဲ့ကိုတန်းသိတော့တာပဲတဲ့တို့အနတ်ကအကုန်လုံးနန်းစော်နေတာဆေးရုံနဲ့ဝင်လာပြီဆိုတာနဲ့ကိုနော်တို့ဘောချင်းနေအဲ့တော့ခန္ဓာကိုယ်ကြီးကဒီတိုင်းမြန်ထားလိုက်လို့ကတော့လူကြားသူကြားတော့မသွားရဘူး ယွန်ပွဲတွေနဲ့လည်းပြည့်နေတယ်နော်မစင်ကြယ်ဘူးတဲ့နှာခေါင်းကထွက်တဲ့အနှံ့ပါးစပ်ကထွက်တဲ့အနှံ့နားကကိုယ်ထဲကဟိုးခန္ဓာကြီးတစ်ခုလုံးကထွက်သည်မြယိုသည်မြစီးသည်မြအကောလုံးဟာအတုဒံအတုစိန်ပူတိန်ရပထမ၃ချက်ပြောလိုက် နာကျင်ခံခက်နှိပ်စက်နေတယ်အတုစိတ်မစင်ကြယ်ဘူးပူတိမ်ပုတ်လိုက်တာဒီခန္ဓာကြီးကြည်စမ်းစားပြီးသမျှမနဲ့စားညနေသွားပြီအကုန်လုံးအပုတ်တွေဖြစ်ကုန်အပြင်တော့ကကြည့်ရင် အကောင်သမင်းတွေဟင်းတွေစားဝယ်တွေဘလောက်ကောင်းကောင်း ဩပါဇက်ထဲထက်ထွေထုတ်ပြန်မျိုးကြည့်ကိုယ့်အကိုတော့မမျိုးခြင်းတော့ဟောဝမ်းပိုက်ထဲရောက်သွားရင်တော့ပိုဆောပြီပိုးတွေလောက်တွေဖွာဖွာဖွာဖွာဖွာဖွာနဲ့ပိုးကောင်တွေလောက်ကောင်တွေရဲ့နေအိမ်ကြီးပိုးတွေလောက်တွေရဲ့တီယာကြီးဌာနာကြီးဒီဝမ်းပိုက်ကြီးอ่ะ ပိုးလောက်တွေတရိပ်ရိပ်တဖွာဖွာနဲ့စားနေတာအဲ့ဒီအိုတွေမစင်တွေကျင်ကြီးတွေထဲမှာပိုးကောင်တွေတန်ကောင်တွေလောက်ကောင်တွေရောက်မို့ကလေးငယ်ငယ်လေးတွေဆိုတန်ကောင်တွေချအကောင်ကြီးအကြီးတွေထွက်တာခန္ဓာကြီးဟာအပုတ်ကြီးတဲ့အပွားကြီးအဲ့ဒီပုတ်ပွားနေတဲ့ခန္ဓာကြီးကိုချက်သမီးညံနဲ့မြင်အောင်ကြည့်လိုက်စမ်းပါ ကိုယ်ခန္ဓာကိုယ်အခုတရားဓမ္မတို့ဉာဏ်နဲ့ပြန်သုံးသပ်ကြည့်ငါမျက်စိကထွက်တာတွေနားကထွက်တာတွေပါးစပ်ပေါက်ကထွက်တာတွေဓွာရတွေကနေယိုရတာတွေစီးရတာတွေအော်တာတွေအန်တာတွေအိုးကြည်စမ်းဘာများနှစ်သက်ဆရာရှိတော့ဘာမှနှစ်သက်ဆရာမရှိဘူးတဲ့အရှင်လက်လက်ကြီးကိုအခုနေတိုင်း ရေမိုးချိုးတခါတည်းအပြင်သွားကနာနီးတော့တဖွိဖွိနဲ့နော်တခါတည်းဟိုမှာရေမွေးတွေဖြန်းတခါလေးမောမှာအိန္ဒိယတခါတယောက်ဆိုရင်ဘယ်ဖြန်းလဲဆိုတော့သူကသူအိန္ဒာဘက်ကနေမှထွက်လာပြီးတော့သူအိမ်လေးဆွဲထုတ်ပြီးတော့ဘာဖြန်းပါဇက်တောင်ဖြန်းသေးရောဗျာတခါမှမတွေ့ဘူးဟာလားသူပါဇက်တဲ့သူရေမွေးဖြူဖြူဖြူနဲ့ရေမွေးပါဇက်တဲ့တောင်မဖြန့်ထဲ့တယ် လောက်ကြတာလောက်ကြတာဘာကြောင့်လဲကိုခန္ဓာကိုယ်ကအပုတ်တွေအပွားတွေအနံ့တွေသူများစီရောက်မှကြောက်လို့ရှက်လို့လူကြသူကြလေးမလဲရဲဘူးကျင်ကြီးကျင်ငယ်ဆိုရင် သူများမမြင်ရကွဲရသွားဆွံ့ရတာယွန်တရားမှုဆက်ဆုပ်ဆရာမှုမြတ်စွာဘုရားဒါကြောင့်မို့ ချစ်သမီးတဲ့ဟောဒီခန္ဓာကြီးသေချာကြည့်နော်နင်လှပါတယ်လို့ထင်နေတဲ့နင်ခန္ဓာကြီးကချစ်သမီးအပုတ်ကြီးအပွားကြီးယွန်တရာကြီးပိုးတွေလောက်တွေစားရမဲ့ခန္ဓာကြီးချစ်သမီးညာနဲ့ကြည်သာအခုဦးဇင်းတို့တရားဓမ္မတွေကြည်သာကိုခန္ဓာကိုဘာများကောင်းတာရှိလဲဩဒီခန္ဓာကြီးဟာ အပုတ်ကြီးပါလားအပွားကြီးပါလားယွန်စရာကြီးပါလားဆက်ဆုပ်စရာကြီးပါလားအော်ဒီခန္ဓာကိုယ်ကြီးဟာဘာတခုမှကောင်းတာမရှိဘူးဆပင်လေးခေါင်းပေါ်နေတော့ကတော့ငါဆပင်ငါဆပင်ဟောသမင်းကွက်ထဲကြတော့ငါဆပင်မဟုတ်ယွန်လိုက်တာစားနေတဲ့သမင်းဟင်းမှာတော့မှစားကျင်သိကပျောက်သွား ကိုယ်ပါဇက်ထဲကတရွေးလေးကိုစားမဲ့ဟာတဲ့ကြသွားရင်ဟောကိုကကိုတောင်စားကျင်သေးကပြန်ပြောက်သွားတာတည်လေးယိုလို့တခါတလေနှက်လေးတွေနှာကြီးတွေယိုတဲ့အခါတွေဖြစ်တတ်တယ်ဟောကိုကကိုတောင်စားကျင်သေးတွေပြောက်ဩခန္ဓာကြီးဟာပုတ်ရမဲ့သဘောကြီးပါလားပွားရမဲ့သဘောကြီးပါလားဒီခန္ဓာကြီးကအပုတ်ကြီးပါလားအပွားကြီးပါလားယွန်စရာကြီးပါလား ဒီခန္ဓာကြီးဟာဆက်ဆုပ်เสียကြီးပါလားဒီခန္ဓာကြီးဟာငါကိုလည်းမဟုတ်ပါလားငါဥစ္စာလည်းမဟုတ်ပါလားငါလည်းမပိုင်ပါလားမပုတ်ပါနဲ့မပွားပါနဲ့လို့ပြောလို့လည်းမရတားလို့လည်းမရစီးလို့လည်းမရအော်ယွန်တရားတွေဆက်ဆုပ်เสียတွေနဲ့ပြည့်နေတဲ့ဒီခန္ဓာကိုယ်ကြီးကိုငါတဘွားလုံးထမ်းပြီးသွားနေရအောင်မှာပဲအခုယိုချိန်တန်ယိုပေးရတယ်ပေါက်ချိန်တန်ပေါက်ပြီးမယိုရရင်လည်း ဩစီဝါမမှန်လို့အမလေးမူတယ်ဝေတယ်ခေါင်းနေကြိုက်တယ်ခဲတယ်ဟဲ့ဝါနှုတ်ဆေးတောက်ဟဲ့တောက်ဟဲ့လောကပြန်ဩဝမ်းချောပါများတော့တခါတည်းကိုဒုက္ခတွေဖြစ်ပြီးလူကမြော့ပြီးတော့ဟောဒုက္ခဒုက္ခခန္ဓာဒါလောက်အပုတ်ခန္ဓာကြီးအပွားခန္ဓာကြီးဩယွန်တရားဆက်ဆုပ်ဆရာတွေနဲ့ပြည့်နေတဲ့ခန္ဓာကြီးဒီခန္ဓာကိုယ်ကြီးပေါ်မှာ ငါကိုငါဟာငါဥစ္စာဆိုပြီးတော့မန်နေတက်နေလိုက်ကြတာသူကြည့်တော့လဲမစင်တုပ်ကြီးကိုကြည့်တော့လဲမစင်တုပ်ကြီးမစင်တုပ်ကြီးထမ်းပြီးတန်တရာလန်းရှောက်နေရတဲ့ပုံကိုယ်တွေဒီခန္ဓာကိုယ်ကြီးကိုအတွင်းအပြင်လှန်ပြီးတော့မြန်လမ်းလျှောက်ကြည့်ကြီးတွေလင်းတာတွေဘလောက်လိုက်ဆွဲမှမသိဘူးနော်ဒီခန္ဓာကိုယ်ကြီးကို အတွင်းအပြင်သာလှန်ပြီးတော့တာခန္ဓာကိုယ်လမ်းလျှောက်ကြည့်ဦးတွေကလေးသားတွေအပြင်ကမြင်နေရမလို့အကုန်ထွက်ပြေကုန်မှာနော်အကုန်ထွက်ပြေကုန်မှာဘယ်ဟာလဲငါ့ကိုဘယ်ဟာလဲငါ့ဥစ္စာဘယ်ဟာလဲငါဘယ်ဟာလဲချစ်เสียဘယ်ဟာလဲตายရဖွယ်ဘယ်ဟာလဲတင့်တယ်တာဘယ်ဟာလဲလှတာညာနဲ့ဆင်ញင်ကြည်သာဒီခန္ဓာကိုယ်ကြီးတစ်ခုလုံးဟာ အပုတ်ကြီး အပွားကြီးချွဲတွေ ပြည်တွေတလိပ်တွေနှတ်တွေကျင်ကြီးတွေကျင်ငယ်တွေဥဒိန်ဥမတွေတွေးတွေပြည်တွေတလိပ်တွေနဲ့ဖွဲ့ထားတဲ့ခန္ဓာဟောဒီခန္ဓာကြီးထဲမှာတရားဓမ္မတို့ဉာဏ်နဲ့မြင်အောင်ကြည့်ဒီခန္ဓာကိုယ်ကြီးထဲမှာရှိနေတဲ့အရာတွေဘယ်အရာများနှစ်သက်ဖွယ်ရှိလို့တိမ့်စီထားလို့ရမှာလဲ ငါရဲ့ပြည်လေးငါရဲ့သွေးလေးငါရဲ့ခန္ဓာကိုယ်ထဲမှာရှိနေတဲ့တုတ်ကောင်လေးတန်ကောင်လေးကိုသားကိုသမီးဆိုချက်လိုက်ကြတာတုတ်ကောင်လေးတန်ကောင်လေးဘယ်သူကချက်လဲမချက်ဘူးအကောင်တွေ့ရင်တခါတည်းမြန်မြန်ဒုံးနဲ့ကလော်ထုတ်ကလော်ထုတ်ဝေးရဆွံ့ရတာ32ခုထာသားတွေနဲ့ဖွဲ့စည်းထားတဲ့ခန္ဓာကြီးတရားဓမ္မတို့ အခုဦးဇင်ဟောရင်နဲ့ညံနဲ့ခန္ဓာကို သုံးတက်ပြီးလိုက်နော်ငါရဲ့ခန္ဓာကြီးကတကယ်အော်ဆမ်မင်းနေခြေသေးတွေလက်သေးတွေသွားတွေစူပေါင်းစိုက်ပေးထားတာအရေးတွေဖုံးပေးထားတာအယိုးတွေနဲ့တိဆောက်ထားတာနော်အိမ်ကြီးတဆောင်ကို တိုင်နေအချင်းတွေနဲ့လှုပ်ပြီးတော့အမိုးတွေအကာတွေအုပ်ထားသလိုပဲ ဒီခန္ဓာကိုယ်ကြီးကအယောတွေနဲ့တိဆောက်ထားတဲ့ခန္ဓာကြီးအသွေးတွေအသားတွေနဲ့လိမ့်ကြံထားတာအသွေးတွေအသားတွေနဲ့လိမ့်ကြံထားပြီးအယောတွေနဲ့တိဆောက်တဲ့ခန္ဓာအိမ်ကြီးထဲမှာဘာတွေထည့်ထားတော့ချွဲတွေပြည်တွေတလိပ်တွေနှတ်တွေကျင်ကြီးတွေကျင်ငယ်တွေဥဒိန်တွေဥမာတွေ ဩယွန်တရားဆက်ဆုပ်စရာတွေထဲ့ထားတဲ့ခန္ဓာအိမ်ကြီးအဲ့ဒီခန္ဓာအိမ်ကြီးကိုဥစဉ်တို့ဒကာဒကမတွေဩဒီခန္ဓာကြီးကယွန်တရားကြီးပါလားဒီခန္ဓာကြီးကဆက်ဆုပ်စရာကြီးပါလားဩဒီခန္ဓာကြီးကငါကိုလည်းမဟုတ်ငါဥစ္စာလည်းမဟုတ်ယွန်မွယ်ဆက်ဆုပ်ဖွယ်တွေနဲ့ပြည့်နေတဲ့ခန္ဓာကြီးပါလားလို့ဉာဏ်နဲ့မှအဲ့လိုမြင်အောင် သုံးသပ်ရမယ် အကျဉ်းငိမ့်အကျဉ်းငိမ့်သုံးတတ်ရမှာနော်တတန်တရာလုံးက အမှန်မမြင်ခဲ့ဘူးငါကိုယ်လိုမြင်ခဲ့တာငါဟာလိုမြင်ခဲ့တာလှတယ်လို့မြင်ခဲ့တာချောတယ်လို့ထင်ခဲ့တာတကယ်တမ်းကျတော့သူ့ကြည့်ရင်လဲအပုတ်ကြီးကိုကြည့်တော့လဲအပုတ်ကြီးမနဲ့မိုးလင်းလို့မျက်နှာမသိခင်ဘယ်သူမှတော့စကားမပြောခြင်းဘူး ကိုယ့်ရဲ့မျက်စိဟာထွက်တာတွေပါးစပ်ပေါက်ကထွက်တာတွေယုံစရာမို့ဒါကြောင့်မို့အယောတွေနဲ့တီထောက်ပြီးတော့အသွေးတွေအသားတွေနဲ့လိမ့်ကြံပြီးတော့အုပ်ထားတဲ့ဤခန္ဓာကြီးအတွင်းမှာချွဲတို့ပြီးတို့တလိတ်တို့ နှတ်တို့ကျင်းကြီးတွေကျင်းငယ်တွေဩယွန်တရားတွေပဲရှိတဲ့ခန္ဓာကြီးမသေးသေးလို့နော်သေပြီးတော့မြန်ဟိုဘက်ပုတ်လိုက်မှာ ဦးဇင်းတို့ငယ်တော့ကဦးဇင်းကြီးတစ်ပါးသူကပြန်တော်မမှုခင်ကြတဲ့သူနေတဲ့အခန်းလေးမှာအသက်ကြီးမှသင်္ကန်းဝတ်လာသူနေတဲ့အခန်းကနေမှ ခလန်းလန်းကသွားရင်အဲ့ဒီသူ့ရဲ့အနံ့ကနန်းတာဦးဇင်းဆိုရင်အဲ့ဒီမသေးခင်ကတည်းကသူ့အနံ့ကို လုံးဝမအဲ့ကြောင်းသားကိုဖြတ်သွားလို့မရဘူးကိုရင်လေးတစ်ပါးတော့အတော်တတ်တိကောင်းတယ်အဲ့ဒီဦးဇင်းကြီးကိုဒီဘက်ကြောင်းဘက်လဲ မခေါ်ခြင်းတော့ကဲဦးဇင်းကြီးသူစောစားဖို့တာသွားတာပို့ဘယ်သူမှမပို့ခြင်းကြောက်သူเจ้าနဲ့ကိုဝင်းကိုမဝင်နိုင်ဘူးသူเจ้าနဲ့ဝင်တာနဲ့အော့အံပြီးတော့အဲ့ဒါမျိုးကိုဖြစ်တော့အဲဦးဇင်းဆိုတခါမှမပို့ရဘူးဘာလို့လဲဦးဇင်းကအရန်ယွန်တတ်တာအဲ့လိုဖြစ်ပြီးဆိုရင်အဲ့ဒါလင်းကားရက်ထမင်းစားမရတော့ဘူးအော့အံပြီးတော့နေတာဦးဇင်းကအဲ့လိုဆိုတော့အဲ့ကိုယ်လေးချီးကျူးလိုက်တာကိုယ်အာဒိဋ္ဌ ကိုရင်တော်လိုက်တာနော်ကိုရင်ဒီလိုပြုစုနိုင်တာဒီအလုပ်တပည့်တော်မလုပ်နိုင်ဘူးကြံတဲ့တန်ဃာတော်အရှင်သူမြတ်တည်းရဲ့ကုရီတွေတောင်မျိုးမဟာကရောမှာနေတော့ကတန်ဃာတော်တထောင်ကျော်ဒီဟွာလောက်တဲ့သုံးတဲ့ကုရီတွေတခါတဲ့လတွေနဲ့ခြီပြီးတော့ဟိုည2နာရီလောက်ဆိုသွားတခါတဲ့အဲ့ဒီမှာကုရီတွေကိုတိုင်အကုန်စေးတန်ရှင်းတွေလုံနိုင်တယ်ဒါပေမဲ့အဲ့ဒီတော့အဲ့ဒီဦးဇင်းကြီးမသွားနိုင်ဘူးသူနာသွားရရင်ကိုအံ့ညံတာ အဲ့ဒါနဲ့နောက်ကျဦးဇင်းတို့ဟိုဘက်မှာစာပြန်ပေါ်ကြီးကျင့်ပါနေတော့နောက်ကဦးဇင်းကြီးပြန်တော်မူသွားပြီဆိုတော့ဆရာတော်ကထားလိုက်တို့ပွဲပြီးမှပဲပြန်လာ10ရက်လောက်ထားရအဲ့ဒီဦးဇင်းကြီးအလောင်းကအိုးတော်တော်ဝေးပါတယ်အဲ့နာမှာအလောင်းထားအလောင်းထားရရဲ့ဒီဘက် ကနေပြီးတော့အတုပအဲ့ဒီမှာပိယိတ်တွေရွတ်ကြရေသက်ချပွဲလုပ်ရေသက်ချပွဲလုပ်တော့ အဲ့ဒီကနေပြီးတော့ကဲမီးရှို့ပါတော့မယ်ဖျားဆိုပြီးတော့အလောင်းကြီးဖွင့်လိုက်တာ။ဩတခါတဲ့ဦးစင်းရဲ့အကြီးဆုံးဆရာတော်နှစ်ပါးအဲ့ဒီနာ မထနိုင်တော့ဘူးအဲ့ဒီနာနဲ့ဟောဟောဟောနဲ့ထိုးအန်နေတာကြံတဲ့ဘုန်းကြီးတွေဦးစင်းတွေကတော့နှာခေါင်းပိတ်ပြေးကုန်ကြပြီ။ဦးစင်းတို့နှစ်ပါးတော့သွားလည်းမသွားနဲ့ပြေးလည်းမပြေးနဲ့အဲ့နာရင်ဟာထိုးလဲပြီးတော့အဲ့မအန်းနေတာနန်လိုက်တဲ့အနတ်ပုတ်လိုက်တဲ့အပုတ်တွက်ကြည့်လေမသေးခင်ကလေးတောင် သူ့เจ้าနာဖြတ်သွားလို့မရတာသေပြီးတော့ပိုဆိုးတာပေါ့နောက်ကသားသမီးမိဘတွေလည်းပြုစုမဲ့လူမရှိဆိုတော့เจ้าနဲ့မှာလာပြီးထားရင်းနဲ့တရားလည်းမလုပ်တာလည်းပါတာပေါ့နော်သူတို့ဒီလောက်တရားเจ้าနေနေပြီးတော့အဲ့ဒါမလုပ်တဲ့ခါကျတော့မသေးခင်ကတည်းပုတ်တာသေပြီးတော့လည်းအခုပြောသလိုဦးစင်အဲ့မှာသူတို့အလောင်းကြီးဝမ်းဆိုသူတို့ကစောင့်ချလိုက်တဲ့ချိန်ကြည့်တော့ခန္ဓာကြီးတွေကအကုန်လုံးအဲ့ဒီဟာကြီးအရေပုတ်တယ် အကုန်လုံးအဲ့ဒါတွေကထွက်နေဝမ်းဆိုအဲ့ဒီမှာအနံ့နေအကုန်နန်းစော်ပြီးတော့အန်လိုက်ရတာ၄၅ရက်ကိုဒီအနံ့ကြီးမပြောက်လို့သွန်နေလဲစားခြင်းသိမရှိ ဖြစ်တာအဲ့ဒါခန္ဓာရဲ့အစစ်အမှန်ပါတရားတော်မတို့ဒီခန္ဓာကြီးဟာအဲ့ဒီလိုကြီးအပုတ်ကြီးတဲ့အပွားကြီးတဲ့အဲ့ဒါကြီးကိုချစ်သမီးညံ့နဲ့မြောင်ကြည်သမ်းပါမြတ်စွာဘုရားတရားပေးတာ အခုလဲဥစဉ်တော်ဒကာဒကမတွေအဲ့ဒီခန္ဓာကိုယ်ကြီးရဲ့အပေါ်မှာဩဒီခန္ဓာကိုယ်ကြီးကအပုတ်ကြီးပါလားအပေါ်ကြီးပါလားယွန်တရားကြီးပါလားဆက်ဆုပ်ဆရာကြီးပါလားလို့အဲ့ဒီလိုနှလုံးသွင်းရအဲ့လိုအကြိမ်ကြိမ်အဖမ်းမအထထထမင်းစားပြီးတဲ့အချိန်ထမင်းစားနေနဲ့လည်းနှလုံးသွင်းရတာပဲရေအိမ်တက်ရင်ရေချိုးရင်နော်ဩသွားရင်လာရင်ကိုကဒီကမ္မထံကိုနှစ်သက်ရင်သွားရထိုင်လျောင်ဣရိယာပုတ်၄ပါးတဲ့ဖာ ဒီအတုပကမ္မထမ်းကြီးပဲဆင်ញင်ပြီးတော့အော်ငါတို့ခန္ဓာကိုယ်ကြီးအခုမသေးခင်တော့ဒီလောက်ပုတ်သေးပြီးဟိုဘက်မှာတရထားနှစ်ရထားသုံးရထားတစ်ခါမျိုးလုံးကြီးတွေပြူထွက်ရှားကြီးတွေထွက်နော်အိုးတစ်ခါတည်းဝမ်းပိုက်တာအပုတ်ဆုံးပဲဘာလို့လဲဆိုတော့ရှေ့သမျှမစင်ကြင်ကြီးအိုက်သွားဆူတာဝို့အဲ့တော့အဲ့ဒီနေရာကြီးတဘောဘောဘောဘောဘောဘောနဲ့ပုတ်ထွက်ပြီးအော် ယွန်စရာကြီးပါလားဆက်ဆုပ်စရာကြီးပါလားဘာမှအနှစ်သာရမရှိတဲ့ခန္ဓာကြီးပါလားလို့ဒီခန္ဓာကိုယ်ကြီးရဲ့အပုတ်တွေအပွားတွေကို ကြည်ရင်ကြည်ရင်ကြည်ရင်ကြည်ရင်နဲ့ဟောပထမတော့ဒီပညာကြီးပေါ်တင်ပြီးသုံးတတ်တာမျက်စိလည်းမှိတ်ပြီးသုံးတတ်ရင် သုံးတတ်ရင် သုံးတတ်ရင်နဲ့နောက်ကြတော့ညံထဲမှာတကယ်ကိုအပုတ်ကြီးမြင်လာပါလိမ့်မယ်တရားဓမ္မတို့ ဦးဇင်ပထမဆုံးစတွေ့တော့ဟောဒီဘိုက်ကြီးကနေစပုတ်တာဘွားဘွားဘွားဘွားဘွားဘွားဘွားဘွားဘွားဘွားဘွားဘွားဘွားနဲ့ဆိုပြီးတော့တခါတဲ့ဟိုရေမြုပ်ကြီးတွေတက်လာသလိုပဲတဘောဘောနဲ့ဖြစ်ပြီးတော့အဲ့ဒီကနေမှတခါတဲ့ပိုးတွေလောက်တွေဘွားဘွားဘွားဘွားဘွားဘွားထိုင်ပြီးကြည့်နေရင်အော်ယွန်စရာကြီးပါလားဆက်ဆုပ်စရာကြီးပါလားယွန်စရာကြီးပါလားဆက်ဆုပ်စရာကြီးပါလားလို့ကြည့်တာကြည်ရဲ့ကြည်ရဲ့ကြည်ရင်ခန္ဓာကိုယ်ကြီးတစ်ခုလုံးကို ဩခန္ဓာကြီးတစ်ခုလုံးဖောဖောဖောဖောဖောဖောဖောဖောဖောဖောဖောဖောဖောနဲ့လောက်တွေအကုန်လုံးစားလောက်တွေအကုန်လုံးစားပြီးတော့ခန္ဓာကြီးကြိတ်နေရင်ကြိတ်နေနဲ့သောတော်တို့ကပဂတိခန္ဓာကြီးအဲ့ဒီပဂတိ ခန္ဓာကြီးကိုယွန်တရားကြီးပါလားဆက်ဆုပ်ဆရာကြီးပါလားလို့သုံးတတ်တာဟောတမာရိကတက်လာတဲ့အခါရောက်တော့မြင်ပြီဉာဏ်ထဲမှာမြင်တဲ့အတုပါ သဘောအမြင်မနှောအမြင်မြင်တာနော်ဒီခန္ဓာကိုယ်ကြီးကလောက်တည်စားနေတာတွေ့ရတာမဟုတ်ဘူးဒီခန္ဓာကိုယ်တင် သုံးသပ်ရင်းနဲ့သဘောအမြင်မနှောအမြင်ထဲမှာကခန္ဓာကြီးတစ်ခုလုံးကပုတ်ပွားပြီးတော့ဖွာဖွာဖွာဖွာဖွာဖွာဖွာဖွာဖွာဖွာဖွာဖွာလောက်တည်စားလာအဲ့လိုလောက်တည်စားနေတဲ့ခန္ဓာကြီးကိုကျင်ပြီးအာယွန်စရာကြီးပါလားဆက်ဆုပ်စရာကြီးပါလား ယွန်တရားဆက်ဆုပ်ဆရာကြီးအတုပါကြီးပါလားလို့ကြည်ကြည်ရင်ကြည်ရင်ကြည်ရင်နဲ့အော်ခန္ဓာကြီးတခုလုံးအသားတွေအကုန်လောက်တွေအကုန်စားကြဟောငုတ်တုတ်ထိုင်နေတဲ့အယိုးကြီးဖြစ်ငုတ်တုတ်ထိုင်နေတဲ့အယိုးကြီးကတတ်တတ်ကိုကကြည်နေတာတတ်တတ်နော်အထက်ကနေစီးကြည့်နေရတယ်လို့ဖြစ်နေကိုကကိုပြန်ပြီးမြင်နေရတယ်လို့ကြည့်နေရတယ်လို့ဩကြည်ရင်ကြည်ရင်ကြည်ရင်ကြည်ရင်အဲ့ဒီအယိုးကြောက်ကြီးတွေ မဲပြီးတော့တခါတည်းဟိုးငယ်ငယ်အစွန်းလုံးဆရာတော်ဘုရားကြီးသွားကြော့ဘူးတဲ့အဲ့ဒီကြော်တုံးကတွေ့ခဲ့တဲ့အယိုးကြောင့်မဲမဲကြီးအတိုင်းပဲကိုယ်ခန္ဓာကိုယ်ကြီးကလည်းငုတ်တုတ်ထိုင်ရအယိုးကြောင့်မဲမဲကြီးဖြစ်အဲ့ဒီမဲမဲကြီးကိုတခါတည်းတင်းပြီးအော်အယိုးသူကြီးဖြစ်သွားပါလားအယိုးသူကြီးပါလားအယိုးသူကြီးပါလားဆိုပြီးတော့ဒီအယိုးသူကိုကြည့်နေတော့ညာဘက်ဒီနေရာလောက်ကနေဂလွားဂလွားဂလွားဂလွားနဲ့ စပြီးတော့ပြုတ်ကြခေါင်းတွေအကုန်ပြုတ်ကြဂူလာဂူလာဂူလာဟောမြေကြီးပေါ်ပုံကြမြေပေါ်ပုံကြတော့ဩဘဝတစ်ခုရဲ့အယိုးစုတွေလူတယောက်သေးဒီလိုပဲဖြစ်မှာပဲခေါင်းကတခြားလက်ကတခြားခြေကတခြားအယိုးတွေဟိုတစ်ပိုင်းဒီတစ်ပိုင်းပိုင်းနေတဲ့အယိုးတွေဟာသူ့အနဲ့သူပဲလို့စင်ញင်သုံးသပ်ကြည်နောက်ဆုံးတော့ပေါ်ပေါ်ပေါ်ပေါ်ပေါ်ဆိုအမှုန့်နေဖြစ်ကုန် အမှုန့်နေကြာပြီးတော့သွားကဏတွေပြိုကွဲသွားဖောဖောဖောဖောဖောဖောရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ပြောင်းနေတာရုပ်ရဲ့ဖောက်ပြန်တဲ့သဘောပဲမြင်တာခေါင်းကို ခြေလက်လည်းမမြင်တော့ဘူးအတုပလည်းမမြင်တော့အယိုးစုလည်းမမြင်တော့ပညာတွေတဖြည်းဖြည်းချင်းတဖြည်းဖြည်းချင်းခွာခွာခွာပြီးတော့အဲ့ဒီမှာကလပ်မှုံလေးတွေအမှုံလေးတွေပညာလေးတွေသွားတင်းနေတာအဲ့ဒီရောက် အဲ့ဒီပြညကလေးတွေတင်းနေတဲ့အဆင့်အထိဦးဇင်းတို့တရားတော်မတွေဒီဘဝမှာရောက်အောင်ကျင့်ကြည်အခုအာတုဝကမ္မထံအနာပါနကမ္မတခုကနေလောက်တမာရီတွေအားကောင်းလာရင်အဲ့ဒီလိုမြင်လာမှာဒါဦးဇင်းပထမဦးဆုံးစတွေ့တဲ့ဟာကိုပြောတာနော်နောက်နောက်ပြန်ပြီးတော့ထိုင်နေအယောသူကြီးတွေပေါ်လာတယ်တခါလေးထိုင်နေတဲ့အယောသူကြီးကွက်ဆိုထသွားတာတွေ အာတခါတလေဟိုမှာရှေ့ကကျင်းကြီးထဲမှာ ပြုတ်ကြပြီးကိုပြန်လဲကြည့်ပြီးပြုတ်ကြတော့ထွက်ထွက်သွားတာတွေအဲ့ဒါမျိုးပြန်အောင်ပြုတ်သွင်းသွင်းပြီးတော့တစ်ခါပြန်ရှုအမျိုးမျိုးပုံတွေလဲပေါ်ခဲ့ဘူးတဲ့နော်အမျိုးမျိုးတွေပြီးကြတဲ့ဝါတွင်းတော့အထုတ်နေရင်နဲ့အဲ့ဒီကြတော့ခါတဲ့အဲ့ဒီနေရာအတုပမဟုတ်ဘူးဦးဇင်းကခန္ဓာကိုယ်မှာအဲ့ဒီဓာလေးပါးရဲ့ဖောက်ပြန်တဲ့သဘောတွေတင်းပြီးသုံးသပ် တရိပ်ရိပ်တရွာရွာနဲ့တင်းတလဲတောင်းတလဲရိပ်ရိပ်ရောရောရောရောမောမောခန္ဓာကြီးကငုတ်တုတ်ထိုင်ပြီးကြည်နေလိုက်လို့ရှိရင်တော့တခါတည်းမီးတွေရှို့ထားတဲ့ခါကျတော့ရှိတ်ရှိတ်ရှိတ်ရှိတ်ရှိတ်ရှိတ်ရှိတ်ရှိတ်နေနေတာမဟုတ်လားမီးပုံကြီးကအဲ့ဒီတိုင်းပဲဒီခန္ဓာကိုယ်ကြီးရဲ့တေဇောတတ်တွေလောင်ကျွမ်းနေတာကြီးကရှိတ်ရှိတ်ရှိတ်ရှိတ်ရှိတ်ရှိတ်ရှိတ်နေနေတာရှိလိုက် ရှိုက်တဲ့နေရာကြည့်လိုက်ဖောဖောဖောဖောဖောဖောဖောဖောခေါင်းနေကြည့်ကြည့်ကိုကြည့်ကြည့်ရိတ်ရိတ်ရိတ်ရိတ်ဖောဖောဖောဖောဖောဖောဖောဖောဓာတ်ကြီးလေးပါရဲ့ဖောက်ပြန်တဲ့သဘောတွေတရိပ်ရိပ်တပွားပွားနဲ့ပြောင်းနေအနိစ္စရဲ့သဘောတွေကြိုက်တဲ့အချိန်ကြည့်အကုန်မြင်လာထိုင်ပြီးငုတ်တို့ထိုင်ကြည့်လိုက်တာနဲ့ဘယ်နာကြည့်လိုက်ကြည့်လိုက် အစာပိုင်းတော့ဟိုနာတင်ကြည့်ဟိုလိုရှုဒီလိုရှုပြောရသေးတယ်နောက်တမာရီအားကောင်းရင်မလိုတော့ရိတ်ရိတ်ရိတ်ရိတ်ရွာရွာရွာရွာမောမောမောမောအစာပိုင်းကအယောသူတွေမြင်တယ်ဒါလည်းပြည့်ညက်ပဲအဲ့ဒီပြည့်ညက်ကြီးတွေပြန်ခွာရတာဒါပေမဲ့ဒီပြည့်ညက်ကအခုပြောသလိုနော်တကယ်တမာရီရှိမှမြင်လာတဲ့ပြည့်ညက်အဲ့ဒီမမြင်ခင်ကတော့ဒီခန္ဓာကိုယ်အကောင်ထဲကြီးတာမန်မျက်စိနဲ့ပဲမြင်ရတာဟိုကမနှောမြင်သဘောအမြင်တွေကျတော့တမာရီနဲ့ ကြမှာမြင်လာတဲ့အဲ့ဒီတခါမြင်လာတဲ့တမာရီတွေကမြင်လာတဲ့အယောသူတွေအတုပတွေပြည့်ညတ်တွေကနေခွာပြီးဟိုဘက်ရှုလိုက်တော့မှရုပ်ရဲ့သဘောတဘာဝပဲရှိတော့တယ်ကလပ်မုံလေးတွေဒီကလပ်မုံလေးတွေတောင်ပထဝီတေတော့အဘောဝါရောဆိုဓာတ်လေးပါးအစုဝေးပြန်ပြီးတော့ဖြစ်နေသေးတာသူ့သဘောပြန်သုံးတတ်တော့ရိတ်ရိတ်ရိတ်ရိတ်ရွာရွာရွာရွာဘောမောမောမောပြောင်းနေတဲ့တဘာဝသဘောဖြစ်စင်ပဲရှိတော့ အဲ့ဒီပြောင်းနေတာတွေပဲသွားတွေ့တော့ရုပ်တွေလည်းပြောင်းလိုက်နာမ်တွေပြောင်းလိုက်ဩဒီရုပ်နဲ့ဒီနာမ်ဟာပြောင်းလဲနေတဲ့သဘောကြီးပဲရှိပါလားပြောင်းလဲနေတဲ့သဘောကြီးပဲရှိပါလားဆိုတော့သွားသိအဲ့ဒါကိုယ်တိုင်သိတာနော်ဒကာဒကမတို့အဲ့လမ်းကြောင်းလောက်ကြည့်ကိုယ်တိုင်ရလိုက်မယ်နော်ဒါယုတ်ကမထမ်းဘက်ကဥစဉ်တက်တဲ့လမ်းကြောင်းကိုဥစဉ်တက်ခဲ့တဲ့အစဉ်တိုင်းဥစဉ်ပြောပြကိုယ်တိုင်လောက်ကြည့်တမာရီမွေးအခုဒကာဒကမတွေ ဘာမှကိုမမြင်ဘူးဘာလို့လဲတမာရီမှမရှိတာတမာရီမရှိတော့ဘယ်မြင်မှလဲဘလောက်ဟောဘုန်းကြီးတွေလည်းအာပေါ့ဟောစခန်းပြတဲ့ဆရာတော်ကြီးလည်းပြတာပဲအပြမကောက်လို့မှမဟုတ်တာကိုယ်တမာရီမရှိလို့မသိတာလေလောနေတာကတမာရီလေအဲ့ဒီတမာရီမရှိတော့ဖះပြလည်းမြင်မှာမဟုတ်ဘူးတရားပြလည်းမြင်မှာမဟုတ်ဆရာတော်တွေပြလည်းမြင်မှာမဟုတ်ဘူးဟုတ်တယ်မလားဘာလို့လဲတမာရီကနဲနေတာကို အဲ့ဒါကြောင့်ကိုယ့်အကိုတမာရီကိုမွေးပါတမာရီမွေးပြီးတော့ကိုယ်ခန္ဓာကိုယ်ပေါ်မှာအခုညံနေကြည့်ဩတင်းတက်လက်တောင်းတက်လက်ဘူးတက်လက်အေးတက်လက်အမျိုးမျိုးပြောင်းနေတဲ့ရုပ်သဘောတွေကဖောက်ပြန်နေပါလားပြောင်းလဲနေပါလားဆိုပြီးတော့ဒလဇတ်ဓာတွေကြည့်ရင်ကြည့်ရင်ကြည့်ရင်ကြည့်ရင်နဲ့အဲ့ဒီတခါတည်းပြောင်းပြောင်းပြောင်းပြောင်းနေတဲ့ရုပ်တွေကနေမှခန္ဓာကိုယ်တရားဆိုတာလွယ်လွယ်လေးနော်ကာယစိတ်ဓာဝေနာဓမ္မလိုက်ရင်းနဲ့မြတ်စွာဘုရားအကုန်ရောက်သွားမှာတဲ့မြတ်စွာဘုရားသုတ်တန်တကူ ဒီအာနာပါနတတိအနေနဲ့ဟောတဲ့အခါကျတော့မြတ်စွာဘုရားဘာဟောလဲဆိုတော့အဲ့ဒီအာနာပါနကမ္မထံကိုပွားရင်တတိပဋ္ဌာန်တရား၄ပါးလုံးပါသွားတယ်တဲ့တတိပဋ္ဌာန်တရား၄ပါးလုံးကိုရှုမှတ်နေရင်တဲ့ဘုဇင်9ပါးလုံးပါသွားတယ်တဲ့ဘာလို့လဲဆိုတော့အခုအာနာပါနဝင်နေမှတ်တယ်ထွက်တယ်မှတ်တယ်ဝင်နေမှတ်တယ်ထွက်တယ်မှတ်တယ်ဝင်နေလေထွက်တယ်လေဝင်နေလေထွက်တယ်လေမှတ်နေရင်နဲ့ကဲဝင်လေထွက်လေမှတ်နေနဲ့အောက်ကပူတယ်တောက်နေတင်းတယ်ဆိုပြီးတော့ဓာတ်၄ပါးဖောက်ပြန်လာ အဲ့ဒီဓာတ်လေးပါမှာတဲ့ပထဝီရယ်တေဇောရယ်ဝါရောရယ်ဆိုသုံးမျိုးအာဘောကသူတို့သုံးခုဖွဲ့စည်းပေးတာအဲ့ဒီသုံးမျိုးနဲ့ကာယအကြည်ဓာတ်နဲ့လေးခုအဲ့ဒီလေးခုပေါင်းစုံပြီးတော့ခန္ဓာကိုယ်ကြီးကဖောက်ပြန်ပြောင်းလဲလာတာကိုကသိရဒီကဖောထပဓာတ်ဆိုတဲ့သုံးခုနဲ့ကာယအကြည်ဓာတ်နဲ့တွေးထိလိုက်တဲ့အချိန်မှာတဲ့နော်အဲ့ဒီလေးခုပေါင်းစုံလိုက်တာကိုတရားမှမြင်အောင်ကြည့်ရတယ်နော် ူတဲ့သဘောတောက်တဲ့သဘောတင်းတဲ့သဘောနော်ဟိုကအာဘောဓကကြတော့ तू ကဟိုသုံးခုကို तू ဖွဲ့စည်းပေးလိုက်လို့ तू ကကြတော့ဖုဒ္ဓဘာဒတ်ထဲကို तू ကိုမထည့်ထားပဲနဲ့ဒီသုံးခုကို तू ကဖုဒ္ဓဘာဒတ်လို့ तू ကသုံးလိုက်တာအဲ့ဒီမှာကြတော့ဒီသုံးခုရဲ့ဖုဒ္ဓဘာဒတ်အတွေ့အထိနဲ့ကာယအကြည်ဓာတ်နဲ့ပေါင်းစုံလိုက်တဲ့အခါကျမှအဲ့ဒီမှာရုပ်တည်းဖောက်ပြန်ပြောင်းလဲတဲ့သဘောတွေအဲ့ဒီဖောက်ပြန်ပြောင်းလဲတဲ့သဘောကိုအဲ့ဒါကြည့်ရင်အာနာပါနဝင်လေထွက်လေရလဲကာယ ानु ပဒနာထဲမှာပါတယ် အခုတခါတည်းအဲ့ဒီဖုဒ္ဓပဓာတ်ဆိုတဲ့သုံးခုနဲ့ကာယအကြည်ဓာတ်နဲ့ကလည်းအဲ့ဒါကလည်းကာနုပဒနာထဲမှာပါတယ်အဲ့ဒီလိုရှုနေရင်တဲ့ဟောဝေဒနာပြင်းထန်လာတော့စိတ်ထဲမှာကောင်းတယ်ဆိုးတယ်ဆိုတဲ့ခံစားမှုဖြစ်လာတယ်ခံစားမှုဖြစ်လာတဲ့အခါကျတော့ဩစိတ်ထဲမှာခံစားတဲ့သဘောပျောက်မှတ်လိုက်တော့ဝေဒနာနုပဒနာကာယနုပဒနာကနေပြီးတော့ဝေဒနာနုပဒနာရောက်သွားတာ ဝေဒနာနုပဒနာမှတ်နေရင်းနဲ့တခါတဲ့တင်တလဲတောင်းတလဲဘူးတလဲအစ်တလဲမှာစိတ်ကကောင်းတာခံစားလိုက်ဆိုတာခံစားလိုက် ကောင်းတလဲဆိုတလဲခံစားခံစားပြက်ခံစားပြက်ခံစားပြက်ဆိုပြီးတော့အဲ့လိုရှုနေရင်းနဲ့ခံစားတဲ့ဒုက္ခဝေဒနာကြီးကချုပ်သွားတော့ငြိမ်အေးပြီးစိတ်ကဘာသွားခံစားဒုက္ခလေးခံစားစိတ်ကဒုက္ခချမ်းသာလေးခံစားပြီးတော့အဲ့ဒီမှာဘာပြန်ဖြစ်လဲရာဂာနုတ္တယ ရာဂပြန်ဖြစ်နေတယ်တဲ့ရာဂဖြစ်နေတဲ့အခါကျတော့တာရာဂစိတ်တံတာရာဂစိတ်တာမိတိပဇာနာတိရာဂဖြစ်ရင်ဖြစ်တဲ့စိတ်ကိုမြတ်စွာဘုရားရှုလိုက်တယ်ဒေါသစိတ်ဖြစ်ရင်ဖြစ်တဲ့စိတ်ကိုရှုလိုက်မောဟစိတ်ဖြစ်ရင်ဖြစ်တဲ့စိတ်ကိုရှုလိုက်လို့အဲ့တို့လိုလဲရှုလဲရှုခိုင်းလိုက်ရောတဲ့ဟောစိတ်ဓာနုပတနာကူးသွားတယ်အဲ့ဒီကာယစိတ်ဝေနာဓမ္မက ရှုနေရာကနေဟောဟိုဘက်သဘောတရားတွေတဲ့အကုန်တက်ဝင်လဲသွားရောနောက်ဆုံးတော့ဒုက္ခသစ္စာစိုက်သွားတော့ဓမ္မာနုပဒနာပြေးဝင်လို့အာနာပါနကမ္မထံလေးကလှုပ်တဲ့ပုဂ္ဂိုလ်ကလည်းအာနာပါနကမ္မထံကိုလှုပ်နေတတိပဋ္ဌာန်တရား၄ပါးလုံးပြည့်စုံလာမှာအဲ့ဒီတတိပဋ္ဌာန်တရား၄ပါးကိုကျင့်နေရင်ကျင့်နေနဲ့လဲဘိုးစဉ်9ပါးတွေအကုန်လုံးပြည့်လာမှာကိုကလှုပ်ဖို့ပါပဲနော် အခုတရားကိုအဲ့လိုပုံမှန်ရှုမိမိနှစ်သက်တာတခုရှုအတုပါစာရှုခြင်းနဲ့ဩဒီခန္ဓာကြီးအပေါ်ကြီးပါလားအပွားကြီးပါလားယွန်တရားကြီးပါလားဆက်ဆုပ်ဆရာကြီးပါလားဩဒီခန္ဓာကြီးကငါကိုမဟုတ်ပါလားငါဥစ္စာမဟုတ်ပါလားယွန်ပွဲဆက်ဆုပ်ပွဲပါလားဆိုပြီးတော့အကြိမ်ကြိမ်အကြိမ်ကြိမ်ရှုရှုရှုပါများရင်ဟောဉာဏ်ရတက်လာလှတာမြင်လဲကိလေသာ မဖြစ်တော့နော်ဘလို့အာယုံလာလာကိုကိုကိလေသာမလွှမ်းမိုးနိုင်တော့ အဲ့ဒီမှာစိတ်ကိုငြိမ်းချမ်းစွာနေနိုင်တယ်ဒါကြောင့်မို့ရာဂကိုအောင်နိုင်တဲ့နေရာကိလေသာတဏှာယာဂကိုအောင်နိုင်တဲ့နေရာဟာအတုပဟာမဟာဩဒရာစေတော်မြတ်ကြီးပါပဲမိမိရဲ့တဏ္ဍာမှာမြင်တဲ့ပြပေါ်မှာကိလေသာတွေအဖြစ်များတယ်ဆိုအဲ့ဒါအနှိမ့်ဆက်ခံနေရတာပူလောင်နေတာအဲ့တော့ဟောဒီအတုပကမ္မထံများများပွားပေးရတယ်နော်အဲ့တော့ဥစ္စံတော်တရားတော်မတွေအခုမြတ်စွာဘုရားဟောလိုက်တာ အတုရာအတုစိန်ပုဒိငါးချက်ဟောမှာနော်ခုမှ၃ချက်ရှိသေးတယ်တဏှာကြီးခွဲသွားပြီဟုတ်လားနော်၃ချက်ရှိသေးတာဥဒယနော်အတုရံနဲ့ဟောဒီခန္ဓာကိုယ်ကြီးကနှိမ့်ဆက်တယ်အမလေးကျွတ်ကျွတ်ကျွတ်ကဲကြပါဦးယူကြပါဦးအတုစိန်မစင်ကြဘူးတဲ့မကောင်းတဲ့အနန္တေထွက်တယ်ပူတိန်ပုတ်လိုက်တဲ့ခန္ဓာကြီးနော် လူကြသူကြသွားလေးလေအမဟာဒီကောင်မသေးခင်ကတည်းပုတ်တယ်ပြောခါတာပို့လားနော်ပုတ်တာဝသူလည်းပုတ်တာပဲငါလည်းပုတ်တာပဲဒီခန္ဓာကြီးကအပုတ်ကြီးအပွားကြီးအဲ့ဒါကိုချစ်သမီးတဲ့မြင်အောင်ကြည်သမ်းပါအဲ့ဒါကိုမြင်အောင်ကြည်သမ်းပါဩဂရန္တံပဂရန္တံနောက်နှစ်ခုอ่ะအဲ့ဒီခန္ဓာကိုယ်ကြီးတွေကနေမှာဟောအထက်ကိုယိုစီးတယ် အထက်ကိုဆန်တက်တယ်အောက်ကိုယိုစီးတယ်အောက်ကိုယိုစီးတဲ့အရာတွေအထက်ကိုဆန်တက်တဲ့အရာတွေကိုလည်းကြည်အောင်တဲ့ဟောပါဇက်ကနေနှက်ကနှက်ဒီနှက်ခေါင်းကနေနှက်ဒီပါဇက်ကနေချွဲဒီနားကနေနှစ်ဖာကြီးဒီမျက်စိကလည်းနော်မျက်ချီဒီဩဂရန္တံအထက်ကိုဆန်တက်ပြီးတော့ထွက်လာတဲ့အရာတွေကလည်းဘာတစ်ခုမှကောင်းတာမရှိဘူးချစ်သမီး ပကရန္တံအောက်ကိုယောစီရွေနေရတဲ့ကျင်ကြီးတွေကျင်ငယ်တွေကိုလည်းကြည့်လိုက်ဩယွန်တရားနှာခေါင်းပိတ်ပြီးတော့သူများကျင်ကြီးစွန်ထားတာလမ်းပေးမြင်လို့ရှိရင်နှာခေါင်းပိတ်ပြီးတော့သွားရတာဘယ်ဟာထွက်တော့ဟောဒီခန္ဓာကြီးကဩဒီခန္ဓာကြီးကထွက်တဲ့အရာတွေမှန်သမျှချစ်သမီးဘာတခုမှ ကောင်းတာမရှိဘူးချစ်သမီးရဲ့ ဘာတစ်ခုမှตายရပွဲမရှိဘူးဘာတစ်ခုမှနှစ်သက်ပွဲမရှိဘူးချစ်သမီးအဲ့ဒီခန္ဓာကိုယ်ကြီးကိုဘာလာနံအပိပတ္တိတံလူမိုက်တွေကတော့ကြိုက်ကြတယ်တဲ့အဲ့ဒီခန္ဓာကိုယ်ကြီးကိုလှလိုက်တာချောလိုက်တာ ဆိုပြီးတော့လိုချင်ကြတယ်နှစ်သက်ကြတယ်တမကြတယ်တဏှာတွေယာကတွေနဲ့ဆွဲမကြတယ်အဲ့ဒီခန္ဓာကိုယ်ကြီးကို မရလို့ဟော့ကိုကိုကိုတတ်သေးကြတယ် ဇွဲကြိုးချသေးကြတဲ့အဆင့်ဒီတောင်ဖြစ်တယ်ကိုနှစ်သက်တဲ့လူနဲ့မရလိုက်လို့သူ့ရဲ့အဆင်းကိုနှစ်သက်လို့သူ့ရဲ့အတန်းကိုနှစ်သက်လို့သူ့ရဲ့အတွေ့အထိကို နှစ်သက်လို့အဲ့ဒီအတွေ့အထိနဲ့အဆင်းတွေအရာတွေကိုမသိလိုက်ရလို့မရလိုက်ရလို့မတွေ့ထိလိုက်ရလို့ဩကိုကိုကိုတောင်တရားတဲ့အဆင့်အရာဘယ်သူလဲဘာလာနာလူမိုက်တွေလူမိုက်တွေကတော့အဲ့ဒီအပုတ်ကိုအပုတ်လို့မမြင်ဘူးတဲ့ဒါလည်းပါရမီရှိမှမြင်တာလေ ဒီမှာအတုပကမ္မထာကြီးဥဒိယဘေးတော့ဒကာကြီးတယောက်ကပြောတယ်ရှင်ဖျားတဲ့ဒါလောက်အကောင်းကြီးတပီးတော့အတုပတော့မရှုနိုင်ဘူးဖျားတယ်သူကနော်အဲဒီအကောင်းကြီးရှိသေးတာတော့အရှင်ဖျားတယ်တပီးတော့အတုပမရှုနိုင်ဘူးတဲ့နော်ပါရမီဒါပါရမီ ရှိတဲ့ပုံကိုယ်တွေကြတော့မြင်တယ်ပါရမီရှိတဲ့ပုံကိုယ်တွေကြတော့ဘဝတွေအထုံနေနော်အဲ့ဒီလိုကျင့်ခဲ့တဲ့ပုံကိုယ်တွေကြတော့အထုံနေပါတယ်ဒါကြောင့်မို့မြတ်စွာဘုရား ချစ်သမီးတဲ့ရဲ့ခန္ဓာကိုယ်ရောသေချာညံနဲ့မြောင်ကြည့်လိုက်စမ်းပါအဲ့ဒီ၅မျိုးနော်အထက်ကိုဆန်တက်ဓာတ်တွေကလည်းယွန်တရားတွေဆက်ဆုပ်စရာတွေပဲချစ်သမီးရဲ့အောက်ကိုစုံဆင်းနေရတဲ့ကျင်ကြီးတွေကျင်ငယ်တွေကလည်းယွန်တရားဆက်ဆုပ်စရာပဲချစ်သမီးရဲ့ဟောဒီခန္ဓာကိုယ်ရောညံနဲ့မြောင်ကြည့်လိုက်စမ်းပါနှိမ့်ဆက်နေတာတွေမကောင်းတဲ့အနတ်တွေထွက်နေတာတွေအော်ပုတ်လိုက်တာပွာလိုက်တာတွေကို အိုးဒီခန္ဓာကိုယ်ကြီးကမသေးခင်အောင်ဒီလောက်ပုတ်နေတာသေပြီးတော့ဟောတယထာအတုပနေယထာအတုပသုံးယထာအတုပလမ်းမေသုတ်တန်တသာတင်ញိုင်ဝါကြီးမှာသွားပြီးတော့ပြစ်ထားမယ်ဆိုရင်အိုးယွန်စရာတွေဆက်ဆုပ်စရာတွေပဲဘယ်သူမှတော့မတွေ့ချင်ဘူးနော်အိုးငယ်တုန်းကတန်လန်းယထာလန်းကြီးပေါ်မှာတော်လန်ခီသွားနေနဲ့တန်လန်းပေါ်ကနေဖြတ်ပြီးတော့အဲ့နာလေးလမ်းလေးသွားတော့ဒကာလေးတယောက်ကခရောင်းကြိုက်ပြီးတော့ဟဲ့ဘာတွေလုပ်နေရလဲ ဟာရှင်ဖေဟိုမှာလူကြီးတယောက်ဖေအဲ့ဒါယထာကြိတ်ပြီးသေးတာတပည့်တော်ဒီလမ်းဘလို့ဖြတ်မလဲကြမ်းနေတာအခုအရှင်ဘုရားလာတော့အဖော်ရတာပေါ့ဗျာတဲ့လာပါကွာမင်းဘာကြောက်เสียရှိလဲဆိုတော့ဦးစင်းပါတော့ तू ကတတ္တိတွေကောင်းလာပြီ तू ကခေါင်းကြိုက်နေပြီပြေးဖို့ရာ तू ကခေါင်းကြိုက်ထားတာ तू ကတယောက်တည်းလမ်းကလည်းဒီလမ်းဖြတ်မှာဟိုကလည်းအလောင်းကြီးကလည်းရှိပြီးတော့ ရှေ့လည်းမတိုးရဲဘလို့လောက်ရမလဲသူမသိကြမ်းနေတော့ဦးဇင်းနဲ့တွေ့တော့ဦးဇင်းအဲ့တော့ကိုရင်ဘဝလာပါကွာမင်းကြောက်စရာဘလို့ပါငါနဲ့လိုက်ခဲ့ဆိုပြီးသွားတော့မှကြည့်လိုက်တာအလောင်းကကောက်မဲ့လူမရှိတော့တခါတည်းပြတ်နေတဲ့ခေါင်းတွေလက်တွေခြေတွေကတပိုင်းတွေပြတ်ညာသောအဖြစ်ယထာကြီးအမိုးတွေပေါ်မှာလိုက်ကြတယ်အဲ့မှာတရားရှိအဲ့ဒီတရားကြတော့တရားနဲ့တိုက်ပြီးအောက်ပြုတ်ကြပြုတ်ကြတော့ယထာကြကြတဲ့ခါကျတော့အကုန်လုံးကြိတ်ဖြတ်သွားတာ အဲ့ဒါတွေကတော်လန်းနေဆိုတော့ဘယ်သူမှမကောက်တော့ဩပုတ်လိုက်တာပွားလိုက်တာတွေပြောမနေနဲ့ခန္ဓာကိုယ်အပိုက်မိုက်ပြက်ပြက်ကြီးတွေဒါကြောင့်မို့ဒီခန္ဓာကိုယ်ရဲ့သဘောဟာအပုတ်တွေအပွားတွေအပိုက်မိုက်ထစ်တွေတွေပြတ်နေတဲ့ခန္ဓာကြီးချစ်သမီးတဲ့အဲ့ဒီခန္ဓာကြီးကိုကြီးကိုဉာဏ်နဲ့မှသေးသေးချာချာမြင်အောင်သုံးသပ်လိုက်စမ်းပါမြင်အောင်ကြည့်လိုက်စမ်းပါဆိုတော့ကဘာတသိမ့်ပါရမီဖြည့်ခဲ့တဲ့ခေမာလေကိလေသာဖုံးနေလို့ဒါဘုရားเจ้าမရောက်တာ အခုအမှန်ကိုပြတယ်ဘုရားရှင်နဲ့တွေ့တဲ့အခါကျတော့ဟောခင်မာကညံနဲ့စိုက်ပြီးတော့ကြည့်တော့သူခန္ဓာကိုအကုန်မြင်ပြီမှန်လားပါဘုရားပုတ်လိုက်တဲ့ခန္ဓာကြီးပွားလိုက်တဲ့ခန္ဓာကြီးဩတခါတည်းအပုတ်တွေအပွားတွေနဲ့ပြည့်နေတဲ့ဒီခန္ဓာကြီးချက်သမီးမုံအောင်ကြည့်နော်ချက်သမီးအဲ့ဒီခန္ဓာကြီးကိုအဖြစ်တွေအပြက်တွေမြင်အောင်ကြည့်လက်စွာဘုရားတခါတည်းတရားပေးတာပေးရင်လည်းဟိုကချက်သမီးတေချာကြည့်သား နော်အနိစ္စမြင်အောင်လဲကြည့်ချစ်သမီးအဲ့ဒီခန္ဓာကိုမုံအောင်ကြည်သားယွန်မုံလာတာပုတ်လိုက်ပွားလိုက်ပြက်စီးနေတဲ့သဘောတွေအဲ့ဒီကနေမှမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကအဲ့ဒီအတုပါကြီးကနေခွာပြီးတော့ဟောသဘောမြင်ပြီမနှောမြင်နေကနေမြင်ပြီတဲ့ညင်းငွေ့သွားပြီเนาะအဲ့တော့ပညာတွေခွာခိုင်းပြီးတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဘာတရားဆက်ပေးတော့ဆိုတော့ မဟာနိဒာနသုတ်တံပရိစ္ဆသမုပ္ပတ်ဟောလိုက်တာဘာလို့လဲဆိုတော့ဟိုကတ္တပဘုရားရှင်ကိုရောမြတ်ကြီးရဲ့ထံမှာအဲ့ဒီမဟာနိဒာနသုတ်တန်ကြီးပရိစ္ဆသမုပ္ပတ်ကြီးကိုနာအဲ့ဒီသုတ်တန်ကြီးကိုခေမာက အလွတ်ကျက်ခဲ့တာအဲ့ဒီသုတ်တန်ကြီးကို နေတိုင်းပူဇော်ခဲ့တာအဲ့ဒီရဲ့အရှိန်အဟုန်ကိုတပ်ပေညုတ်ဘုရားရှင်ကိုရောမြတ်ဆိုတော့တခါတည်းသိတယ် ငါရဲ့ချစ်သမီးကအရင်တော့ဒီသုတ်တန်းကြီးဆောင်ပြီးတော့ဒီတရားတွေကိုပွားခဲ့တာအဲ့တော့ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်ပြက်နေရတဲ့ယုတ်တရားနံတရားတွေကိုမြင်ပြီပထမပညာကိုမြင်တယ်နောက်တော့ပညာတွေခွာတယ်နောက်တော့ပရမတ်ကိုမြင်ပြီပရမတ်ရဲ့ယုတ်တဘောနံတဘောပရမယုတ်ဓာတ်တွေနန္ဓာတ်တွေမြင်တဲ့အခါကျတော့ခြေသမီးအဲ့ဒီဖြစ်ချင်းပြက်ချင်းနေနဲ့ပြည့်နေတဲ့ယုတ်တရားနန္တရားတွေ နော်အဲ့ဒီခန္ဓာ၅ပါးယုံ nant တရားဖောက်ပြန်နေတဲ့တရရိပ်တရွရွတမောမောတွေနဲ့ဖောက်ပြန်ပြည့်စည်နေရတဲ့သဘောတွေကယုတ်တရားအဲ့ဒီတရရိပ်တရွရွတမောမောနဲ့ဖောက်ပြန်ပြည့်စည်တာတွေကိုတိတိတိနေတာကဝိညာဉ်နံတရားလေးဝိညာဉ်နဲ့ခန္ဓာယုတ်တရားကအရူပခန္ဓာအဲ့ဒီပေါ်မှာခံစားနေတာက ဝေဒနာခန္ဓာမှတ်သားတာကဩအမုံလို့အတုပလို့အယောစုလို့တင်ညာပေးတာကတင်ညာခန္ဓာ ဟိုဘက်မှာအဲ့ဒါကြီးဘောမှာဆွဲလန်းသွားတာကြီးကဥပါဒေသင်္ခါရခန္ဓာဥပါဒံနေဖြစ်သွားတာဆွဲလန်းသွားတာသင်္ခါရခန္ဓာအဲ့တော့ချစ်သမီးခန္ဓာ၅ပါးယုံ nant တရားတွေပဲရှိတယ်အဲ့ဒီခန္ဓာ၅ပါးယုံ nant တရားတွေဆိုတာအကြောင်းကြောင့်ဖြစ်တာအကြောင်းကင်းဖြစ်တာမဟုတ်ဘူးဟောအတိတ်ဘဝတုန်းကမသိမှုဆိုတဲ့အဝိဇ္ဇာဘာတွေမသိတာတစ္ဆာမသိခဲ့ ဒုက္ခကိုဒုက္ခလို့မသိခဲ့ဘူးသမုဒိယသစ္စာကိုမသိခဲ့ဘူးနိရောဓသစ္စာမဂ္ဂသစ္စာ ဆိုတဲ့သစ္စာ မသိမှုအဝိဇ္ဇာမသိမှုအဝိဇ္ဇာအမောင်တူကြီးနဲ့အဝိဇ္ဇာပစ္စယသင်္ခါရမသိတဲ့အဝိဇ္ဇာအမောင်တူကြီးဖုံးလွှမ်းခံရပြီးတော့ဦးဇင်းတို့ဟာသင်္ခါရဆိုတဲ့ကံတရားတွေပြုတယ်ကုသိုလ်ကံတွေလည်းပြုခဲ့တယ်အကုသိုလ်ကံတွေလည်းပြုခဲ့တယ် အတိတ်ဘဝမှာတော့ကကုသိုလ်ကံအကုသိုလ်ကံဆိုတဲ့သင်္ခါရတရားတွေကို ပြုလုပ်တော့သင်္ခါရပစ္စယဝိညာဏအဲ့ဒီသင်္ခါရတရားတွေကိုပြုလုပ်တဲ့အကြောင်းကြောင့်ဝိညာဉ်ဆိုတဲ့ပရိတန်ဒီဝိညာဉ်ရပြီဝိညာဏပစ္စယနာမရူပံဟိုဘက်ကသေပြီဒီဘက်ကို နောက်စိတ်ဖြစ်တဲ့ဟာကို နော်ဟိုကသုတိစိတ်ဒီဘက်ကပရိတန်ဒီစိတ်နော် ပဋိသန္ဓေစိတ်ဘဝတစ်ခုရပြီဝိညာဉ်ဝိညာဏပစ္စယနာမရူပံဟောအဲ့ဒီဝိညာဉ်ဆိုတဲ့အကြောင်းကြောင့်ဟောဒီဘဝမှာနာနဲ့ရုပ်ရပြီဩအမိဝမ်းတွင်းမှာရုပ်တရားဆိုတဲ့ကလလရေကြီးလေးအင်မတန်မှသိမွားအမုံလေးအဲ့ဒီကလလရေကြီးလေးဖြစ်တာနဲ့တပြိုင်နက်တည်းဟောနန္တရားကကိမ့်ပြီ ရုပ်နဲ့နာနဲ့နော်ဝိညာဏပစ္စယနာမရူပံဝိညာဉ်ကြောင့်နာရုပ်ဖြစ်တယ်နာမရူပပစ္စယတလာယတနံအဲ့ဒီနာနဲ့ရုပ်စာပြီးတော့ဖြစ်ပေါ်လာတော့အဲ့ဒီကလလရေကြည်လေးကနေမှជីជីជីជីជីជីလာပြီးတော့ရေမြုပ်ဆိုင်လေးလိုဖြစ်တယ်အဲ့ဒီကနေမှတခါတည်းနောက်ကြတော့ဟော အသားတည်းလေးအသွေးလေးတွေပေါ့ရေမြုပ်ကနေနောက်ကြောအသွေးလေးတွေဖြစ်လာ အမိဝမ်းနဲ့မှာအသွေးလေးတွေကနေမှဟောတဖြည်းဖြည်းတဖြည်းဖြည်းနဲ့ဟောအသားတွေလေးတွေဖြစ်လာတယ်နောက်ကြတော့ဟောခေါင်းပေါ်မဲ့နေရာလက်ပေါ်မဲ့နေရာခြေပေါ်မဲ့နေရာမျက်စိပေါ်မဲ့နေရာနားပေါ်မဲ့နေရာအသီးသီးအသီးသီးဖြစ်လာပြီးတော့အာယတနာ6ပါးမျက်စိပါတယ်နားပါတယ်နှာခေါင်းပါတယ်ရှားပါတယ်ကိုယ်ပါတယ်မနှောပါတယ်ဆိုတော့အဲ့ဒီမှာ ဝိညာဏပစ္စယနာမရူပံဝိညာဉ်ကြောင့်နာယုတ်ရတယ်နာမရူပပစ္စယသလာယတနာအဲ့ဒီနာယုတ်ကြောင့်နော်အာယတနာ6ပါးရပြီမျက်စိလည်းရခဲ့ပြီအမိဝန်းတွင်ကြတယ်နားလည်းပါခဲ့ပြီ နှာခေါက်လည်းပါခဲ့ပြီရှာလည်းပါခဲ့ပြီကိုယ်လည်းပါခဲ့ပြီ မနှောလည်းပါခဲ့ပြီအဲ့ဒီ အတွင်းအာယတနာ6ပါးနဲ့ဟော အမိဝမ်းတွင်ကကျွတ်ပြီးတော့လူဖြစ်ပြီးဟောအမေကိုမြင်ရပြီမျက်စိလေးရှိလို့မြင်ရတာအမေရဲ့အတန်လေးကိုကြားရပြီနားရှိလို့ကြားရတာနှာခေါင်းရှိတော့အနံလေးတွေရတယ်ရှားရှိတော့ဟော အမေရဲ့နှုတ်ကြိုလေးတွေတောက်သုံးရပြီကိုရှိတော့အတွေ့အထိလေးပူရာလေးနဲ့တွေ့အမလေးအော်ဝဲအော်ဝဲနဲ့ငိုရတာပေါ့အတွေ့အထိ အဲ့တော့ဒီသားလေးမှာစိတ်လည်းမပါဘူးလားပါတာပေါ့သားလေးကြည့်စကားမပြောတတ်လည်းသိတာပဲဟောမျက်စိနာနာလျှာကိုမနောဆိုတဲ့အတွင်းအာယတနာ6ပါးရှိလို့အစင်အတန်အနအယတာတွေ့ထိစရာဆိုတဲ့အပြင်အာယတနာ6ပါးအတွင်းအာယတနာ6ပါးမျက်စိနာ နှာခေါင်းရှားကိုမနောအတွေ့အာနာ6ပါးအစင်အတန်အနအယတာတွေ့ထိတရားကြံတွေးစရာဆိုတဲ့အပြင်အာယတနာ6ပါးအဲ့ဒီအတွင်အာယတနာ6ပါးနဲ့အပြင်အာယတနာ6ပါးဆိုတဲ့အဲ့ဒီအာယတနာ12ပါးအဲ့ဒီအာယတနာတွေပေါင်းစုံတာမျက်စိနဲ့အစင်းနဲ့တိုက်တယ် မျက်စိကလည်းရုပ်ဓာတ်အဆင်းကလည်းရုပ်ဓာတ်အဲ့ဒီရုပ်ဓာတ်နှစ်ခုတိုက်လိုက်တဲ့အခါကျတော့မှမြင်သိသိဆိုတဲ့နံတရားပေါ်တာမျက်စိရုပ်ရဲ့အဆင်းရုပ်ရဲ့ရုပ်နှစ်ခုတိုက်လိုက်လို့တဲ့နော်မြင်သိသိပေါ်တယ်အဲ့ဒီသုံးခုပေါင်းစုံတာကိုဒိဏသင်္ခတိဖတ်တော့အဲ့ဒီသုံးခုပေါင်းစုံတာကိုဖတ်တာလို့ခေါ်တယ်အဲ့ဒီဖတ်တာကြောင့် ဝေဒနာဖြစ်တာတဲ့အဲ့ဒီသုံးကိုပေါင်းစုံလိုက်လို့မြင်တာလေးအပေါ်မှာအမလေးလှလိုက်တာကွာကောင်းလိုက်တာကွာဆိုပြီးတော့ကောင်းတယ်လို့ခံစားမှုလေးစိတ်မှာလာဖြစ်တယ်မကြိုက်တာကြီးမြင်ရတော့ဆိုးတယ်ဆိုတဲ့ခံစားမှုလာဖြစ်တယ်အလဲအလတ်ဆိုတဲ့ဥပေက္ခသဘောဖြစ်တယ်ဒုက္ခရဲ့ဝေဒနာဒုက္ခဝေဒနာဥပေက္ခဝေဒနာဝေဒနာသုံးပါးမျက်စိကနေဖြစ်သွားတာတဲ့ ဘယ်အကြောင်းကြောင့်ဖြစ်တာတုံးဆိုတော့ဖတ်တာဆိုတဲ့အကြောင်းကြောင့်ဖြစ်တာဖတ်တာကြောင့်ဝေဒနာဖြစ်တာဖတ်တာကလည်းဘာကြောင့်ဖြစ်တာလဲမျက်စိနဲ့အဆင်းနဲ့တိုက်တယ်တိုက်ယုံနေဖြစ်သလားမဖြစ်သေးဘူးတဲ့အဲ့နေတော့မျက်စိကြောင်တော်ကြီးပြိုးနေတာလေမြင်သိသိမဖြစ်ဘူးလေအဲ့နေတဲ့အချိန်ဟုတ်တယ်မဟုတ်လားမြင်သိသိမဖြစ်ဘူးတဲ့မျက်စိနဲ့အဆင်းနဲ့တိုက်ပင်တိုက်ညာတော့လည်းပဲဟောသိတတ်တဲ့စိတ်ကလေးပေါ်မှဖြစ်တာအဲ့ဒီသုံးခုပေါင်းစုံတာဒီအကြောင်းအဲ့ဒီအကြောင်းကြောင့် အခုဖတ်တာဖြစ်တာအကျိုးဖတ်တာအကြောင်းကြောင့်ဝေဒနာဖြစ်တာအကျိုးအဲ့ဒီအာယတနာတွေကလည်းဘာကြောင့်ဖြစ်လဲအဲ့ဒီနာယုတ်ရလို့ဖြစ်တာနာယုတ်ကဘာကြောင့်ရလဲဝိညာဉ်ရလို့ဝိညာဉ်ကဘာကြောင့်ရလဲဟိုဘက်မှာကံနေပြုလို့ကံတွေကလည်းဘာကြောင့်ပြုတာလဲအဝိဇ္ဇာဆိုတဲ့အကြောင်းကြောင့်ကံနေပြုတာဟောနောက်ကိုပြန်သွားပရိစ္ဆသမုပ္ပါအနုလုံပတိလုံအကြောင်းကြောင့်အကျိုးဆက်နေတာတဲ့လောကကြီးကအဲ့တော့မြင်တယ် မြင်တာလေးပေါ်မှာตาယာဝယ်လေးတွေဖြစ်တာလဲအကြောင်းကြောင့်အကျိုးဖြစ်တာချစ်သမီးအဲ့ဒါလေးတွေဟာနော်ချစ်သမီးตาယာဝယ်ဖြစ်တယ်ဆိုတာအကြောင်းပဲဖြစ်တာမဟုတ်ဘူးမျက်စိနဲ့အဆင့်နဲ့တိုက်တဲ့အခါမှာကောင်းတယ်ဆိုတယ်ဆိုတဲ့ဝေဒနာလေးခံစားမှုလေးဖြစ်တာကဖတ်သားကြောင့်ဖြစ်တာအဲ့ဒီဝေဒနာပစ္စယတနာဟောမြင်တာလေးပေါ်မှာတရားမရှုတတ်ဘူးတဲ့အော်ဒီဟာမြင်ရတဲ့အစင်လေးကလှတယ်ဆိုလို့ရှိရင်ဘာဂိမ်းမှလဲရာဂနုတ္တိယဂိမ်းပြီ အော်ကိလေသာယာကဖြစ်ပြီးတဲ့လှတယ်လို့မြင်သုံးသပ်လိုက်တာနဲ့စိတ်ထဲမှာဖြစ်လိုက်တာနဲ့ရာဂာနုတရာဂိမ့်ပြီတဲ့မကြိုက်ဘူးလို့မြင်လိုက်တာနဲ့ဒေါသဒေါသနုတရာဂိမ့်ပြီအဲ့တော့အဲ့ဒီပေါ်မှာဟောဖြစ်ပြီးတော့ပြတ်တဲ့သဘောလေးပါလား။အော်မြင်တာလေးကလည်းမြင်သိသိလေးတွေဒီဝေဒနာလေးတွေကလည်းဖြစ်ပြီးတော့ပြတ်ပါလား။အော်ခံစားမှုဝေဒနာလေးကလည်းကောင်းတယ်ဆိုတဲ့ခံစားမှုဖြစ်ဖြစ်ဆိုတယ်ဆိုတဲ့ခံစားမှုဖြစ်ဖြစ် ခံစားတဲ့သဘောလေးကဝေဒနာလေးကခံစားပြီးပြက်ပါလားနားနဲ့အတန်နဲ့တိုက်လဲဒီတိုင်းပဲနော်နားနဲ့အတန်နဲ့တိုက်လဲဝေဒနာလေးကခံစားပြီးတော့ပြက်တယ်နှာခေါင်းနဲ့အနံနဲ့တိုက်တော့လဲဝေဒနာလေးကခံစားပြီးတော့ပြက်တယ်နော်ရှာနဲ့အရသာနဲ့တွေးတော့လဲခံစားပြီးတော့ပြက်တာပဲအခုချိုးတဲ့အဲခံစားမှုတွေဖန်တဲ့ခံစားမှုတွေကြိုက်တာတွေမကြိုက်တာတွေစာရင်တော်ရင်နဲ့ခံစားနေတာအဲ့ဒီခံစားမှုတွေမှန်သမျှကအကုန်ပြက်ပြီးတော့နေတာအဲ့တော့ဩဝေဒနာသဘောဟာဘာလဲ ဝေဒနာကိုမြင်အောင်ကြည့်တယ်ဝေဒနာရဲ့သဘောဟာဘာလဲဝေဒနာသဘောဆိုတာခံစားပြီးတော့ပြတ်တဲ့သဘောပဲရှိပါလားလို့မြင်တာလေးလည်းခံစားပြတ်တယ်ကြားတာလေးလည်းခံစားပြတ်တယ်နာတာလေးလည်းခံစားပြတ်စားတာလေးလည်းခံစားပြတ်ပူတယ်အေးတယ်တောင်းတယ်တင်းတယ်ပေါ်တော့ပေါ်တဲ့ဝေဒနာလေးတွေကလည်းအော်ပေါ်လာတာလေးကဝေဒနာဝေဒနာဘာလဲဝေဒနာသဘောခံစားပြတ်ပါလားဝေဒနာသဘောကခံစားပြတ်ပါလားလို့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 အဲ့ဒီຢာကာလောဘဒေါသတွေကိုပယ်ဖို့ရာအတွက်ဝေဒနာမှတဏမကုအောင်လို့အော်မြင်တာလေးကလည်းသူကသူခန္ဓာပြက်တာပါလားကြာတာလေးလည်းခန္ဓာပြက်နာနာလေးလည်းခန္ဓာပြက်ပူတာလေးလည်းခန္ဓာပြက်အော်နောက်ဆုံးဘဝတစ်ခုဏီကုံ ချုပ်ခန္ဓာနီးမှာကြံတဲ့တရားတရားဓမ္မတွေမရှုတတ်ရင်အဲ့ဒီဝေဒနာတစ်လုံးသာရှုလိုက်တင်တာပေါ်တယ်ရှီယာစိတ်ကတင်းတယ်လို့သိရင်အော်တင်းတာမဟုတ်ဝေဒနာပါလားပူတာလေးပေါ်တယ်ရှီယာစိတ်ကပူတယ်ပူတယ် ူတယ်ပူတယ်ဆိုနောက်ကဘာလိုက်မလဲငါပူတယ်ငါပူတယ်လိုက်ရင်ဒိဋ္ဌိကအဲ့ဒီဒိဋ္ဌိကရဲ့နောက်ကနေမှဒေါသလိုက်မယ်ဘာလို့လဲတင်ညာအပေးမှားလို့ဩပူတယ်မရှိဝေဒနာပါလားတောက်နဲ့မရှိဝေဒနာပါလားတင်းနဲ့မရှိဝေဒနာပါလားသာသာဆိုရင်ဟော နောက်ကနေမှယာကစိတ်နောက်ကနေမှတန်ရောစဉ်တွေလောဘတွေတဏှာတွေဖြစ်လိမ့်မယ်တမိတမိဆိုရင်တန်ရောစဉ်တွေတဏှာတွေလောဘတွေဖြစ်ရလိမ့်မယ်ဩသားရဲ့အစင်းလေးမြင်တော့လဲဝေဒနာပါလား အတန်လေးကြားတော့လဲဝေဒနာပူတာလေးပေါ်တော့လဲဝေဒနာအကုန်လုံးမြင်သမျှကြားသမျှနံသမျှစားသမျှဒီမှာအော်ဝေဒနာတွေပါလားဝေဒနာတွေပါလားဝေဒနာတွေပါလားလို့နှလုံးသွင်းပြီးရှုလိုက်လို့ချင်းငါသားငါသမီးငါနာတယ်ငါကြိုက်တယ်ငါပူတယ်ငါထုံတယ်ငါကျင်တယ်ဆိုတာမရှိတော့ဘူးအဲ့ဒါအမှန်မြင်အမှန်သိပြီးအဲ့ဒီအချိန်သိရင်မက်ဖို့တော့မှအရင်ရသွားလေဦးမယ်တဲ့နော်ဘာလို့လဲမက်စိတ်နဲ့သေးတာ လောဘဒေါသကင်းသေးတာ နော်ဘဝတစ်ခုမှာဏီကုံချုပ်ရင်အခုဒီတရားနာထားပြီးတော့ဩငါတို့ဟာမြင်တာတွေလဲဝေဒနာကြားတာလဲဝေဒနာနာတာလဲဝေဒနာစားတာလဲဝေဒနာလို့ငါရှုနိုင်လိုက်တာနဲ့ဝေဒနာမှတဏှာမကူတော့ဘူးပြိဿသမုပ္ပါကြီးရပ်ပြီသားကိုမြင်မယ်ဟောတဏှာကူသွားပြီသမီးကိုမြင်မယ်တဏှာကူသွားပြီ ကိုသားလေးကိုသမီးလေးဆွဲလန်းတာကိုနော်ဝေဒနာပစ္စယတဏှာဟောတဏှာဖြစ်ပြီး တဏှာပစ္စယဥပါဒါနံတဏှာကြောင့်ဘာဖြစ်မှာဥပါဒါနဆွဲလာမှာပေါ့အမှန်မမြင်အမှန်မသိတဲ့အခါကျတော့တေဃာနာနီကျတော့လေအော်ငါသားလေးငါသမီးလေးငါမရှိရင်ဘလို့နေပါမရောဆိုတော့ဟောဥပါဒါနီဆွဲလမ်းပြီးတော့ဥပါဒါနဲ့ဖြစ်တဲ့ဥပါဒါနပစ္စယဘဝအဲ့ဥပါဒံတာဇွဲသမီးဇွဲနဲ့သေတော့ဘာဖြစ်ပြီလဲပိတ်တာဘုံရောက်ပြီနော်တားတဲ့သမီးတွေနဲ့ သေပြီအစွဲလန်းကြီးနဲ့သေပြီဆိုတဲ့အခါကျတော့ဥပါဒနာပစ္စယဘောဥပါဒါကြောင့်ဘဝရတယ်ဘဝပစ္စယဇာတိဘဝကြောင့်ဇာတိရပြီနော်ပိတ္တာဘုံကြီးရပြီပိတ္တာဘုံဆိုဇာတိပစ္စယဘာဖြစ်မလဲအိုမဲနာမဲသေမဲဇာတိပစ္စယဇရာမရဏတောကပရိဒေဝတဲ့အဲ့ဒီဇာတိဆိုတဲ့ဘဝတစ်ခုအကြောင်းကြောင့်ပိတ္တာဘဝမှာအိုဒုက္ခတွေရောက်လိုက်ရပြီ ဒါပိတ္တာဘဝဥပမာနဲ့ပြောတာအခုလူဘဝကိုရခဲ့ပြီအိုရအောင်မယ်နာရအောင်မယ်သေရအောင်မယ်နတ်ဘဝရရင်လဲအိုရအောင်မယ်နာရအောင်မယ်သေရအောင်မယ်ဇာတိဘယ်ဇာတိပဲရရတဲ့နောက်ကဇရာမရဏသောကပရိဒေဝဒုက္ခဒေါမနတုဥပါယတာအကုန်လိုက်မှာဒုက္ခတွေလည်းလိုက်မှာပဲသောကတွေလည်းလိုက်မှာပဲတဲ့နော်အဲ့ဒါကြောင့်မို့ပရိစ္ဆသမုပ္ပါဆက်ရကြီးမှာ ဝေဒနာမှတဏှာကိုဥစဉ်တို့တရားတော်မတွေမဖြတ်လိုက်နိုင်တာနဲ့တပြိုင်နက်တည်းနော်မြင်တာလေးပေါ်မှာဝေဒနာလို့မရှုနိုင်ဘူးကြားတာလေးပေါ်မှာမရှုနိုင်ဘူးဆိုတာနဲ့နောက်ကနေမှလောဘတွေဒေါသတွေမောဟတွေဒလသကြီးလိုက်လာအဲ့ဒီလိုက်လာတာနဲ့အမျှဘဝတွေရမယ်ဇာတိတွေရမယ်ဒုက္ခတွေရမယ်အိုရအိုမယ်နာရအိုမယ်တေရအိုမယ်စိုးရိမ်ပူဆွဲငိုကြွေးခြင်းတွေအကုန်ရမယ်အဲ့ဒီလိုရတဲ့ဘဝတွေရပြီးတော့ ဇာတိပစ္စယသရမရဏတောကပရိဒေဝဒုက္ခဒေါမနတုပါယတာတံဘဝန္တိဧဝမေတ္တသကေဝလတဒုက္ခခန္ဓာတသမုဒိယဟောတိတဲ့နော် သမုဒိယသစ္စာတဏှာကြောင့်အဲ့ဒီဒုက္ခတွေအကုန်ရခဲ့တာပါနော်သားကိုတွေ့တာလို့သမီးကိုတွေ့တာလို့ဝေဒနာမှတဏှာကူးသွားလို့အဲ့ဒီတဏှာဒီသမုဒိယသစ္စာပဲတဲ့နော်အဲ့ဒီတဏှာ တမှုရိယာသစ္စာတဏှာကြောင့်မို့ဦးဇင်းတို့ဝေဒနာကိုမရှုတတ်နိုင်ခဲ့လို့ဝေဒနာရဲ့အပြက်ကိုမမြင်ခဲ့လို့ဘဝတွေရတယ်ဇာတိတွေရတယ်ဒုက္ခတွေရတယ်အိုရပြီနာရပြီသေရပြီအဲ့ဒီတမှုရိယာသစ္စာဆိုတဲ့အကြောင်းကြောင့်အဲ့ဒီဒုက္ခကြီးတွေရကြတာချစ်သမီးတဲ့အဲ့ဒီတမှုရိယာသစ္စာတဏှာကိုပယ်ဖို့ရာချစ်သမီးဒုက္ခသစ္စာကို မြင်အောင်ကြည့် မြတ်စွာဘုရားဒုက္ခသစ္စာမြောင်ကြည့်တော့ဘယ်ဒုက္ခကိုကြည်ခိုင်းလိုက်လဲအဲ့ဒီယုတ်ဓမ္မတွေနန္ဓမ္မတွေဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်နေတဲ့ဖြစ်ပြက်ဒုက္ခသစ္စာကြီးကိုကြည်ခိုင်းတာပရိစ္ဆသမုပ္ပါကြီးဆက်ရကြီးလဲပြီးတော့ဝေဒနာမှတဏှာကူးနေတာမြင်တာလဲတဏှာတွေကူးနေတာကြားတိုင်းလဲကူးနေတာနာတိုင်းစားတိုင်းသွားတိုင်းလာတိုင်းဩအချိန်တိုင်းအချိန်တိုင်းမှာတတိထားပြီးတော့ဦးဇင်းတို့ဒကာဒကမတွေတရားမရှုရင်တော့ အချိန်တိုင်းအချိန်တိုင်းမှာဝေဒနာမှတဏှာကိုးပြီးတော့သွားနေတာတဲ့အဲ့ဒါကိုမြတ်စွာဘုရားကချစ်သမီးအဲ့ဒီဒုက္ခတွေအကုန်ဖြစ်ရတာကဘာကြောင့်လဲအဲ့ဒီသမှုရိယသစ္စာကြောင့်သမှုရိယကိုပယ်ခြင်းရင်ချစ်သမီးဒုက္ခကိုမြင်အောင်ကြည့်လိုက်စမ်းပါ။အော်ကြည့်လိုက်တဲ့အခါကျတော့ အော်ရုပ်တွေကလည်းရိတ်ရိတ်ရိတ်ရိတ်ရွာရွာရွာရွာမောမောမောမောဖောဖောဖောဖောဖောရုပ်တွေကလည်းဖြစ်ပြက်ဖြစ်ပြက်နာမ်တွေကလည်းဖြစ်ပြက်ဖြစ်ပြက်ချစ်သမီးအဲ့ဒီအနိစ္စကို ဟော မုံအောင်ကြည့်ချစ်သမီးရဲ့ဟောညံတင်ပေးတာအိုးဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်နဲ့ဖြစ်ပြက်နေရတဲ့သင်္ခါရတရားတွေဟာအော်ဒုက္ခကြီးပါလားညင်းငွေပွဲကြီးပါလားဒီဖြစ်ချင်းပြက်ချင်းနေနဲ့ဖြစ်ပြက်နေရတဲ့ဒုက္ခသစ္စာကြီးပါလားလို့ ဒုက္ခသစ္စာကိုပိုင်ချပြီးတော့သိတာနဲ့တပြိုင်နက်တည်းအဲ့ဒီသမှုရိယကိုပယ်ပြီဒုက္ခသစ္စာသည်ဒါကြောင့်မို့ပိုင်ချသိအပ်တော်တရားတဲ့ဘယ်ဒုက္ခလဲအိုဒုက္ခနာဒုက္ခပြောတာမဟုတ်အဲ့ဒါတံဝေကရအောင်လို့ပြောတာတကယ်မက်ဖို့ရဖို့ရကြတော့ယုတ်ဓမ္မနန္ဓမတွေရဲ့ဖြစ်ချင်းပြက်ချင်းတွေကိုပြောတာအဲ့ဒီယုတ်နန်းတွေရဲ့ဖြစ်ချင်းပြက်ချင်းတွေကို ဒလဇတ်ထိုင်ပြီးတော့ကြည့်တဲ့အခါကျတော့မှမြတ်စွာဘုရားကအဲ့ဒီမှာခန္ဓာပရိစ္ဆသမုပ္ပါကြီးကိုဖြတ်ပေးနေတာချစ်သမီးဝေဒနာမှတဏမကူအောင်လို့အဲ့ဒီဒုက္ခမြင်အောင်ရှုရှုဆိုတော့မှအဲ့ဒီမှာ ဖြစ်ချင်းပြတ်ချင်းဝေဒနာရဲ့အဖြစ်တဲ့အပြတ်တဲ့ယုတ်ဓမ္မနန္ဓမတွေရဲ့ဖြစ်ချင်းပြတ်ချင်းတွေအဲ့ဒီယုတ်ရဲ့အဖြစ်အပြတ်နာရဲ့အဖြစ်ပြတ်တွေဒလဇတ်လဲရှုလဲရှုလိုက်ရော ပရိစ္ဆသမုပ္ပါဆေရကြီးရပ်ပြီတဏမကုတော့ဘူးတမှုရိယကိုပဲပြီအဲ့ဒီပွားနေတာက မကသစ္စာသီလသမာဓိပညာသမာဝါဒသမာကမ္မတသမာအာဇီဝနော်မခင်၈ပါးအကျင့်မြတ်ကြီးနဲ့ရှုလိုက်တာအဲ့ဒီမှာဒုက္ခသမုဒိယငြိမ်းတော့ဏိဒောဓဆိုတဲ့နိဗ္ဗာန်ကြီးကိုရပြီဒုက္ခသမုဒိယချုပ်ငြိမ်းပြီးတော့ အဲပြီးတော့သွားတဲ့အခါကျတော့ခေမာထေရီခေမာအမျိုးသမီးပေါ့ထေရီမဖြစ်သေးဘူးအမျိုးသမီးအဲ့ဒီတထိုင်တွဲမှာမြတ်စွာဘုရားကအတုပကမ္မထံကနေပြီးတော့ဆွဲခေါ်ပြီးတော့เนาะမဟာနိဒါနာတုတ်တော်ကြီးပြိဿသမုပ္ပါစိတ်ရကြီးဖြတ်ပုံဖြတ်နေပြလိုက်တဲ့အချိန်မှာ အော်ခေမာသောတာပတ္တိမက်ကိုတည်ပါတယ်နမောတေသဗ္ဗဒသဝီ နမောတေကရုဏာကရာအလုံးစုံသောတရားကိုသိမြင်တော်မူသောမြတ်စွာဘုရားမြတ်စွာဘုရားကိုဘုရားတပည့်တော်မှရှ िख ိုးပါပြီမြတ်စွာဘုရားမဟာကရုဏာရှင်ဖြစ်တော်မူသောမြတ်စွာဘုရား မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးရဲ့မဟာကရုဏာတော်ကိုဖရာတပည့်တော်နားလေသဘောပေါက်၍ရှ िख ိုးပါပြီဖရာသူရှ िख ိုးလိုက်တာနမောတေတဗ္ဗဒသာဝီနာအလုံးစုံသောတရားတွေတိတော်မူတဲ့မြတ်စွာဘုရားကျေးဇူးတင်လိုက်တာဖရာ မြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့ကျေးဇူးတွေဂုဏ်တွေကိုဘုရားတပည့်တော်မတိပဲနဲ့နေခဲ့တဲ့ဘုရားမြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့ကြီးမြတ်လာတဲ့မဟာကရုဏာတော်ကြီးအဲ့ဒီမဟာကရုဏာတော်ကြီးကိုဘုရားတပည့်တော်မတိခဲ့ဘူးဘုရားနမောတေတိဏတန်တာရံတန်တရာကြီးကို လွတ်မြောက်အောင် ပြပေးတော်မူတဲ့မြတ်စွာဘုရားနမောတေအမတန္တရံအမြိုက်နိဗ္ဗာန်ကို ပေးတော်မူတဲ့မြတ်စွာဘုရားဆိုပြီးတော့နမောလေးချက်နဲ့မြတ်စွာဘုရားကိုရှ िख ိုးတာမြတ်စွာဘုရားဘုရားတပည့်တော်တောင်းပန်ပြအစီဘုရားတပည့်တော်အမိုက်မဟာ မြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့ကြောင်းတော်ကြီးနဲ့ဘုရားတပည့်တော်နိဗ္ဗာန်နိညာတော်လည်းပဲဘုရားတပည့်တော်အားအတိညာနဲ့အဝိဇ္ဇာတွေအမှောင်ဖုံးပြီးတော့ဘုရားတပည့်တော်မြတ်စွာဘုရားကိုဖူးမြင်ခြင်းသိမရှိခဲ့ပါဘူးဘုရားမြတ်စွာဘုရားဘောမစိတ်တွေနဲ့ပြင်ပမိခဲ့တဲ့ဘုရားလူချမ်းကြီးလို့ထင်ခဲ့တာဒီအတုဘကမ္မထာကြီးပေးတာဒီဒုက္ခတွေအကြောင်းတွေဟောနေတာ အိုးလောကမှာตายပွဲတွေကိုမဟောပဲနဲ့မကောင်းတာတွေပဲပြောနေဆိုတပည့်တော်အပြစ်တွေမြင်ခဲ့တယ်ဖရာတပည့်တော်တို့လိုအမိုက်မာတယ်တပည့်တော်တို့ကဲ့သို့အဝိဇ္ဇာအမောင်ဖုံးနေကြတဲ့ပုံကိုယ်တွေကို အရှင်ဘုရားဟာအမြိုက်နိဗ္ဗာန်တည်ဟုသောနိဗ္ဗာန်ကြီးကိုလမ်းညွှန်ပေးတော်မူခဲ့ပါပြီဘုရားတပည့်တော်အရှင်ဘုရားကိုကျေးဇူးတင်လွန်းလို့တပည့်တော်ရှ िख ောကြော့ပါတယ်ဘုရားဆိုပြီးတော့မှ မြတ်စွာဘုရားရှ िख ောပြီးတော့သူ့နန်းတော်ပြန်ဗိမိသာရမင်းကြီးထံသွားပြီးတော့ရှ िख ောကတော့ကျေးဇူးတင်လိုက်တာအသင်မင်းကြီးအသင်မင်းကြီးရဲ့ကျေးဇူးကြောင့်အခုတရားဓမ္မတွေရခဲ့ပါပြီတရားတော်တွေကိုနားလည်ခွင့်ရခဲ့ပါပြီသိခွင့်ရခဲ့ပါပြီအရှင်မင်းကြီးဟိုကလည်းသောတာပန်ဆိုတော့သောတာပန်ညင်သိတယ်။အော်မိဖုရားခေါင်းကြီးတော့ဒီနေ့တော့တရားသူတွေကိန်းခဲ့ပြီ။ အရှင်မင်းကြီးအရှင်မင်းကြီးခွင့်ပြုမယ်ဆိုရင်တော့ဘိက္ခုနီမပဲအပိဝတ်ခွင့်ပေးပါတော့ဘလောက်အံ့ဩစရာကောင်းလဲမိဖုရားကောင်းကြီးဘိက္ခုနီမဝတ်မှာလက်အုပ်ချီပြီးတော့ကိုတခါတည်းခွင့်ပြုတာဗိမ္ပိတာရမင်းရဲ့စိတ်ထားနော်ရှင်မတဲ့ဒီထက်ဒီထက်တရားတွေပိုရအောင် ကြိုးစားပြီးတော့ဒါပွားပါခွင့်ပြုပါတယ်ဝမ်းသာလိုက်တာသူ့ရဲ့ဘဝအဲ့ဒီမှာမြတ်စွာဘုရားထံသွားပြီးတော့ဘိက္ခုနီမကြောင်မသွားပြီးတော့ဘိက္ခုနီမဝတ်ဘုံကြီးတော့မိဖုရားခေါင်ကြီးတခါတည်းဒီမှာနေရင်းနဲ့ဆိုတော့ဟိုကလာကြောကြဒီကလာကြောကြအိုးလူတွေနဲ့နေရတာငါဘုရားမငိမ့်ချမ်းလိုက်တာငိမ့်ချမ်းခြင်းလို့ တရားလေးအားထုတ်ခြင်းလို့ဒီကိုရောက်လာတဲ့အခါမှာအော်မငြိမ်ချမ်းလိုက်တာဆိုပြီးတော့အဲ့ဒီအချိန်မှာတလခွဲလောက်ရှိပြီညနေခင်းဘိက္ခုနီမတွေဥပုပ်ဇေယမှာဥပုပ်ပြုတ်ရတယ်စီမီကွက်လေးထွန်းထွန်းထားတဲ့စီမီကွက်လေးကိုကြည်ဩအောက်ကစီရှိတယ်မီးစာလေးရှိတယ်အပေါ်ကမီးလေးတွေကတောက်နေတာ စီလည်းရှိလို့မိသားလည်းရှိလို့မိလေးတွေတောက်နေရတာစီကုံသွားရင်မိသားကုံသွားရင်ဟောဒီမိတောက်ကငြိမ့်မယ်။အော်အကြောင်းကျိုးအဝိဇ္ဇာတဏှာကြောင့်မို့ငါတို့ဒီဘဝတွေဒီလိုတွေဆက်ပြီးတော့သွားနေရတာပဲ။ဒီအဝိဇ္ဇာတဏှာကိုငါမပယ်နိုင်သေးသမျှငါဆက်ပြီးတော့ဘဝတွေတောက်လောင်နေရအောင်မှာပါလား။ ဘဝဆိုတဲ့စီမီတွေထွန်းလင်းနေရအောင်မှာပါလားသုံးသက်တဖုန်ကြီးကိုငါကျင်လဲနေရအောင်မှာပါလားအော်ဒီအဝိဇ္ဇာနဲ့တဏှာကိုပယ်နိုင်မှသာလျင်ငါဟာဒီတန်ဘဝတန်တရာကြီးကိုလွန်မြောက်တော့မှ စီမီတောက်တွေမတောက်တော့သလိုစီမီမိစာနဲ့စီမီနဲ့မရှိရင်မိတောက်မတောက်တော့သလိုပဲအဝိဇ္ဇာနဲ့တဏှာငြိမ့်မှသာလျင် အော်ဘဝတန်တရာကြီးဟာ ဒုက္ခဆုံးရတော့မှာပါလားလို့သိပြီးတော့ပရိစ္ဆသမုပ္ပါစိတ်ရတွေကို ပြန်ဆင်ញင် သုံးသပ်ရင်းနဲ့ဝေဒနာမှတဏမကူအောင်ဆက်ပြီးတော့ပရိစ္ဆသမုပ္ပါနဲ့ဖြတ်ပြီးရှုခဲ့လို့လဲချိန်တိုင်တိုင်ကြတော့တလခွဲနဲ့ယဟန္တာထေရီမာကြီးဖြစ်ပါတယ်အဲ့ဒီကနေယဟန္တာကြီးဖြစ်ပြီးတော့ကိစ္စလည်းပြီးပြီဒီမှာနေလို့တော့မဖြစ်ဘူး တမျိုးလုံးအကုန်လုံးကတိနေတော့ဟိုကလာကြော့ဒီကလာကြော့ဆိုတော့ဩတာဝတိမြို့ကြွအဲ့ဒီမှာကောသလမင်းကြီးကတော်ထဲမှာလှဲ့လေရင်းနဲ့ဒီထဲမှာယသိယဟန်နေရှိလားယသိယဟန်နေရှိရင်တော့ငါမေးခွန်းလေးမေးခြင်းဆွေးနွေးခြင်းလေဆိုတော့လှက်ပါရှာတော့ခေမာထေရီဘိက္ခုနီမကြီးတရားမှတ်နေတာသွားတွေ့ခေမာထေရီတော့ရှိတယ်ရှင်မင်းကြီးခေမာထေရီတို့ဆိုငါမေးသိပ်ဖြေတတ်မဟုတ်ပါဘူး စိတ်ကထင်တာကယဟန်တော်တွေမှပဲဖြေနိုင်မယ်လို့ထင်တာလေအဲ့ဒီကြတော့မှအရှင်မင်းကြီးခေမထေရီဟာဉာဏ်ပညာအင်မတန်ထက်တဲ့အမျိုးသမီးပါအရှင်မင်းကြီးသိကျင်တာတွေမေးပါဆိုတော့မှခေမထေရီထံသွားပြီးတော့နုညံ့ခက်ခဲတဲ့တိမ်မွေ့တဲ့တရားတွေအကုန်မေးတာအကုန်ဖြေတာအကုန်ဖြေလိုက်တော့ကောသလမင်းမယုံဘူး မြတ်စွာဘုရားထံသွားပြီးတော့ပြန်မဲတော့မြတ်စွာဘုရားတထထဲဖြေတာဣစတိယံဝတ္တအဖုတံဝတ္တအရှင်ဘုရားထူဆန်းလိုက်တာဘုရားဘာတွေထူဆန်းတုံတကာကြီးဟောဒီတရားကိုအရှင်ဘုရားထံမလာခင်မှာဘုရားတပည့်တော်ကခေမာထေရီကို မေးခဲ့တယ်ဘုရားခေမာထေရီဖြေတာနဲ့အရှင်ဘုရားဖြေတာနဲ့တထထဲပါပဲဘုရားဆိုပြီးတော့မှ ရှောင်တော့ဘုရားစွာဘုရားနောက်ရက်ကျတော့ဘိက္ခုနီမအပေါင်းတွေအကုန်လုံးရဲ့ရှေ့မှာပဲခေမာထေရီကိုဧတတက်ဘွယ်ဒူကြီးပေးပါတယ်ပညာအရာဧတတက်ရပါတယ်ဒါကြောင့်မို့အစာလဲကောင်းเนาะအဆုံးလဲကောင်းတဲ့ဘဝတွေကိုကျင်လည်ခဲ့တဲ့ခေမာထေရီရဲ့ဘဝကို သင်္ကန်းသာယူဦးဇင်းတို့ဒကာဒကမတွေလည်းအော်ငါတို့လည်းခေမာထေရီကဲ့သို့เนาะဘဝမှာအစင်တန်းရှိတဲ့ဘဝမျိုးကိုလိုချင် ကောင်းမှုတွေပြုအကုန်ရပါတယ်ဒီဘဝနဲ့မဖို့နိဗ္ဗာန်ရအောင်ကူအောင်လုပ်နိုင်မယ်ဆိုရင်ဒီသာသနာတွေမှာကျင့်လို့လည်းရပါတယ်နောင်သာသနာတွေကြမှာပဲစုတုတစ်ခုခုနဲ့ပဲကိုကူကျင်တယ်ဆိုလဲဒီသာသနာတွေမှာကောင်းမှုတွေအကုန်ပြုလုပ်ပြီးကုလို့ရပါတယ်เนาะတရားတော်အဖြစ်လည်းပဲဒီနေ့အထူးအဖြစ်တော့ပရိစ္ဆသမုပ္ပါဆက်ရမှာဝေဒနာနေဖြတ်တဲ့အခန်းကိုဥစဉ်ဥစားပေးဟောခဲ့ပါတယ်အတုပကမ္မထန်ကြီးကိုဥစားပေးဟောခဲ့ပါတယ်ဒါကြောင့်ဥစဉ်တို့ဒကာဒကမတွေက ခေမာထေရီရဲ့နော်ဘဝနဲ့ဓမ္မကိုနာယူပြီးတော့ဩငါတို့ဘဝမှာလည်းပဲဒီလိုတဘဝပြီးတဘဝနိဗ္ဗာန်မရခင်အထက်တန်းကြတဲ့မျက်နှာပန်းလှတဲ့ဘဝရဖို့ဆိုတာကတော့ငါတို့အမျက်မပြတ်ကြိုးစားပြီးတော့ပွားများအထုံးမှရမှာပဲလို့ကိုကိုကိုသိပြီးတော့ရသော်ဖျားရှင်ကိုရောမြတ်ကြီးနဲ့အရိယာပေါင်းသူတော်ကောင်းကြီးများ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 သာဓုသာဓုသာဓုပါဖျား